Really? Maar goed, doe je handig. Dat 这个稍微不那么的。 ဝိပဿနာဘိုင်းကိုတော့နော်တော်တော်လေးဟောခဲ့ပြီးပါပြီပြည့်စုံမလားလို့မရင်တော့မပြည့်စုံသေးပါဘူးဝိပဿနာဆိုတာဘာဆိုတာကိုသဘောပေါက်ရုံလောက်ပဲဟောနိုင်မယ်ပြောနိုင်မယ်အစမှာနော်ပြည့်ပြည့်စုံစုံကတော့တကယ်လက်တွေ့အထုံးပါပဲစက်တန်နဲ့နားလဲပါတယ်ဆိုလိုတာကမိမိတို့အထုလိုက်တဲ့အချိန်ကမှတွေးရှိတဲ့အသိဉာဏ်ကစာနဲ့ရေးပြမယ်ဆိုရင် အဲ့ဒီစာအုပ်ကုဒီစာအုပ်၄၅စာမကများသွားလိမ့်မယ်နော်ဒါကြောင့်သူကဒီမှာတော့နမူနာလောက်ပဲရေးပြနိုင်တယ်ဘာဖြစ်လို့ဒီနမူနာလေးဒီမှာတလောက်အပင်မခံဟောနေရတယ်ဆိုတော့ကတော့နည်းနည်းလေးနာဘူးတဲ့ပုံကိုယ်တွေအခုတော့သဘောပေါက်ခြင်းလဲပေါက်ကြလိမ့်မယ်ထင်ပါတယ်နော်ဝိပဿနာဆိုတော့လွယ်လွယ်လေးပြောနေကြလို့နော်ဘုရားဟောနေတဲ့ဝိပဿနာနဲ့မိမိတို့နားလည်ထားတဲ့ဝိပဿနာဘယ်ပုံဘယ်ပန်းဘယ်နည်းလမ်းအဖြစ်ကွာဟချက်ရှိတယ်ဆိုတာကို နားလေသဘောပေါက်စေခြင်းနဲ့အတွက်အခုလိုအပင်မခံပြီးတော့ဟောတာပဲဟောလိုက်တဲ့အခါမှာလဲနားလဲယုံတဲ့ကတော့မှတ်မိဖို့သိမလွယ်ဘူးဘာဖြစ်လို့လဲ memory က computer memory တွေကသိအားမကောင်းဆင်းနန္ဒတို့လိုတခါဟောလိုက်ုံနဲ့အကုန်လုံးမှတ်မိတဲ့ဉာဏ်မျိုးကသိမရှိကြဘူးเนาะဒါကြောင့်ဒီစာအုပ်ကလေးနဲ့လုပ်ထားတာပါထက်ခံထက်ခံလဲဖတ်စီခြင်းကြတယ် အကဲဖတ်လို့မှနားမလည်ရင်လည်းထက်ခန့်ထက်ခန့်မေးစိမ်ခြင်းပါတယ်ဘုရားရှင်လက်ထက်ကပုဂ္ဂိုလ်တွေကတော့ဒီလိုပဲလေ့ကျင့်ကြတာပဲသမင်းချက်ရင်းနဲ့လည်းလေ့ကျင့်တာပဲဘုန်းကြီးတို့ဂုရုတိုင်းခုမဟာသနိဗ္ဗာန်တုတ်ကိုဟောတော်မူတဲ့ဂုရုတိုင်းဆိုရင်အမျိုးသမီးတွေအမျိုးသားတွေတယောက်နဲ့တယောက်တွေ့ပြီဆိုရင်နှုတ်ဆက်ကြတဲ့အခါသင်ဟာဘယ်သတိပဋ္ဌာန်ကိုပွားများနေပါသလဲဒါကရှေးဥစွာမေးကြတာပဲအာ ကျမတို့ကျွန်တော်တို့ဘာတတိပဋ္ဌာန်ကိုမှမပွားရသေးပါဘူးဆိုရင်ဩတင့်အတွက်ဖျားပွင့်လာတာမဟုတ်ဘူးပေါ့စသည်ဖြင့်တရားနဲ့တရားကဲကြတယ်နော်အကြီးအာကာယ ानु ဘဒနာတတိပဋ္ဌာန်ကိုပွားနေပါတယ်သို့မဟုတ်ဝေဒနာ ानु ဘဒနာသို့မဟုတ်စိတ် ानु ဘဒနာသို့မဟုတ်ဓမ္မ ानु ဘဒနာဘာဝနာကိုပွားနေပါတယ်လို့ပြောခဲ့ရင်လေဩလောကမှာဘုရားရှင်ပွင့်ထုံးပေါ်ပေါက်တော်မူလာခြင်းသည်တင့်အတွက်ပွင့်ထုံးပေါ်ပေါက်တော်မူလာတာဖြစ်ပါတယ်ဆိုပြီးတော့ဒီလောက်အထိတရားနဲ့တရားချီးမွမ်းကြတယ် ဘာဖြစ်လို့လဲနားလည်အောင်သူတို့လေ့ကျင့်တယ်လေ့ကျင့်လိုက်တာကအကြောင်းနှစ်ချက်တော့ရှိပါတယ်တစ်ချက်ကတော့ပါရမီရင်ညောင်းနေတဲ့ပုဂ္ဂိုလ်တွေကအဲ့ဒီဒေသမှာသွားပြီးလူဖြစ်နေကြပြီအစင်းနဲ့စောင့်နေတယ်ဒါကအကြောင်းတစ်ခုသူတို့ဒေသကယာရီဥတုသိကောင်းတယ်ယာရီဥတုသိကောင်းတဲ့အတွက်လူတွေကိုကြည့်လိုက်ရင်လည်းငါးပါးပြင်စင်သည်ခါဟုမဆိုခဲ့သူညီနေတဲ့သူတော်ကောင်းတွေတော်တော်ခမ်းများများရှိကြတယ်ရှိလိုက်တော့ ခရိသစ္စာတည်သောခါဝဲဩဇာလေးနဲ့ပေါ်ထွန်းတက်၍နှွမြက်သစ်ပဲဆေးပဲဝင်ဤဆိုတဲ့အတိုင်းနော်မြေကြီးဩဇာရဲ့သိကောင်းတယ်မြေကြီးဩဇာကောင်းတော့မြေကောင်းမွန်တဲ့မြေကြီးဩဇာအပေါ်မှာကျဲချစိုက်ပြုတ်ထားတဲ့ဆန်စပါသိဥသိဖို့ဟင်းသီးဟိရတရားလည်းအစီဩဇာပြည့်ဝတယ်အဟာရဓာတ်ပြည့်ဝတဲ့အစာအစာတွေကိုစားရတဲ့အတွက်ထိုကုရုတိုင်းမှာရှိတဲ့ပုဂ္ဂိုလ်တွေကလည်းဉာဏ်ပညာထက်မြက်တယ် ထက်မြက်တဲ့အတွက်ကြောင့်ဘုရားရှင်ကထိုကုရုတိုင်းမှာအလွန်လင်းတဲ့သုတ်တံတော်ခမ်းများများကိုဟောပေးပါတယ်မဟာသတိပ္ပဏသုတ်တံမဟာနိဒာနသုတ်တံစတဲ့ဒီလိုလင်းတဲ့သုတ်တံတော်ခမ်းများများကဘုရားရှင်ဒီဒီကုရုတိုင်းမှာပဲဟောပေးတော်မူပါတယ်အဲဒီတော့ဒီကုရုတိုင်းမှာဟောပေးလိုက်တဲ့အတွက်ကုရုတိုင်းသူ တိုင်းသားတွေကလည်းသမင်းချေရင်ရကန်းရရင်ရခိုင်ရင်လည်းဒီသတိပ္ပဏတရားကိုပွားများနေကြတယ် တတိပဌံဆိုတာဘာဆိုတာလဲနားလည်အောင်လေ့ကျင့်ကြတယ်အထက်ကရမှာတော့ရုပ်စောအဆုံးကျေးသာတိရစ္ဆာန်လေးတွေတော့လဲဒီတတိပဌံကိုပွားများကြတယ်ဆိုပြီးဒီလောက်ထိဖော်ပြထားပါတယ်နော်ဒီနေ့မှာဘိက္ခုနီကျောင်းတဲ့အတွင်းမှာကြေးလေးတကောင်ကြေးငှက်ကလေးတကောင်မွေးထားတော့ဒီကြေးငှက်ကလေးကိုဘိက္ခုနီတွေက သင်မမေဖို့နိဗ္ဗာန်ရလောက်တဲ့မျိုးစေ့တော့မရှိဘူးပါရမီဖြစ်အောင်တတိပ္ပံကိုတော့သင်တခုဘွားမယ်ဒီကြောင့်မှနေရင်တတိပ္ပံတခုကိုမပွားပဲနေလို့တော့မရဘူးစသည်ဖြင့်ပြောလိုက်တဲ့အခါမှာသူ့ကိုအယိုးစုကမ္မထံသင်ပေးထားတယ်သင်ပေးထားတဲ့အခါကျတော့ဒီနေ့မှသူကချမ်းတော့ဆောင်းနေနေစားလှုပ်ရင်းမတ်တကသိမ့်စွန်တကောင်ကသူ့တုတ်သွားအောင်တုတ်သွားတဲ့အခါကျတော့ဘိက္ခုနီတွေကလည်းဝိုင်းလိုက်ကြတယ်ဝိုင်းလိုက်ပြီးဒီ6လိုက်တော့သိမ့်စွန်ကလည်းချထားပခဲ့ပါတယ်ချထားပခဲ့တော့ဒီ ကိစ္စလေးကိုဘိက္ခုနီတွေကမေးကြည့်တယ်။တဲ့အဲ့ဒီသိစွန်တုတ်သွားတဲ့အချိန်ကမှသင်္ဘာရီရှုပွားနေတယ်လို့မေးကြည့်လိုက်တော့သူစိတ်ထဲမှာတဲ့အယိုးစုကြီးတစ်ခုကအယိုးစုတစ်ခုကိုခြိသွားတယ်လို့ဒီလိုပဲအာယုန်နဲ့မှပေါ်နေပါတယ်။မကောင်းဘူးလား။ဒါကျင်းငှက်ကလေးတွေတောင်မှပေါ်များကြတယ်။အဲ့ဒါအိမ်ပြန်သွားလိုက်လို့အိမ်မှာလည်းအယိုးစုကြီးပဲဖြစ်တယ်ကိုကိုကိုကြည့်လိုက်တဲ့အယိုးစုကြီးပဲဖြစ်နေဆိုမကောင်းဘူးလား။ ဘုရားတရားကလက်တွေ့ကျင့်ရတဲ့တရားပါနော်အဲဒီတော့အဲ့ဒီလောက်အထိပွားများကြတော့သူတို့ကလေးလာကြတယ်ဒီတော့မိမိတို့လည်းမက်ဖို့နေပါလိုချင်နေစိမ့်တော့လေးလာဖို့လိုတယ်ဒီအထုသဖြင့်ဘုန်းကြီးကနှိမ့်ချိုက်တာကတော့ဒီကဘုန်းကြီးဥက္ကဋ္ဌိတတို့ဒီဘက်ကဘုန်းကြီးလေးတွေတော့ဘုန်းကြီးလည်းရှောင်ထားထားပါတယ်အနည်းဆုံးဓမ္မစကြာလောက်တော့အလွတ်ရအောင်လေ့ကျင့်ပါအနတ္တလက္ခဏာတို့အလွတ်ရအောင်လေ့ကျင့်ပါ မဟာသတိပရဏတုတ်ကိုအလွတ်ရအောင်လေ့ကျင့်ပါမဟာသတိပရဏတုတ်ကဘာပြောတယ်ဆိုတာကိုအခုဘုန်းကြီးလည်းရှင်းတယ်တော့ရှင်းထားပါတယ်နော်အလွတ်ရအောင်လေ့ကျင့်ပြီးတော့အဲ့ဒီပါဠိလေးတွေကိုတလုံးတည်းတလုံးတည်းဘုန်းကြီးတို့စာပေသင်္နီးစနစ်အတိုင်းပေါ့လေအနှစ်ပါချပေးပါဆိုပြီးဒီလိုတော့လျှောက်ထားတောင်းပန်ထားပါတယ်အဲ့ဒါလောက်တော့ရအောင်သင်တယ်ဒါမှဒီသတိပရံဆိုတာဘာဆိုတာကိုကိုကနားလည်မယ်သဘောပေါက်မယ်အဲ့ဒီလိုသဘောပေါက်မှလည်း ဘုရားရှင်ရဲ့တရားတွေကိုဘယ်ပုံဘယ်ပန်းဘယ်နည်းလားဖြင့်ကြည်ကြံတုကိုပွားများအထောက်အမယ်ဆိုတာကိုနားလည်ကြမှာဖြစ်တယ်။အဲဒီတော့ဘုန်းကြီးတို့နိုင်ငံမှာကလည်းခုနကအမျိုးမျိုးပေါ့လေသူကလည်းတစ်မျိုးပြောငါကလည်းတစ်မျိုးပြောဆိုတော့အဲဒီလိုအမျိုးမျိုးပြောတဲ့နားတွေကိုကိုယ်ကြားထားတော့ဟိုကလည်းဟုတ်တယ်လို့လို့ဒီဟာလည်းဟုတ်တယ်လို့လို့ဒီလိုဖြစ်နေတယ်။အဲဒီဟိုဟာဟုတ်တယ်လားမဟုတ်ဘူးလားဒီဟာဟုတ်တယ်လားမဟုတ်ဘူးလားဆိုတော့ကြာကြာနာသိဖို့တိုင်းတာရမယ်ပေရန်ကတော့ဗာလဲ။ ဘုရားဟောဒေသနာဖြစ်ပါတယ်ဒါနံပါတ်1ပေရမယ်ဒုတိယပေရံကတော့အထက်ကရာများဖြစ်တဲ့အထက်ကရာကိုနားလည်ဖို့ဆိုတာကတော့ဓမ္မကြီးတွေနည်းနည်းလေးလေ့ကျင့်မှရမယ်သို့တော့တတိယပေရံကတော့ဘုန်းကြီးတို့သာသနာတော်ကအတိမပြုထားတဲ့ဒီကာများဖြစ်ပါတယ်အထက်ကရာကိုဖွင့်ဆိုတဲ့ဒီကာအဲ့ဒါဒီကိုကြကြနေတာလေးလာမှလည်းနားလည်တယ်သို့တော့အပေါ်ရဆက်လေးလာရင်တော့ခုနကပြောကျင်တာတွေလျှောက်ပြောမယ်ဟောကျင်တာတွေလျှောက်ဟောမယ်ဒီပုံစံတွေဖြစ်သွားတယ်နော်အခုဒီတိပ္ပံကျင့်စဉ်မှာ ကျင့်စဉ်တိုင်းကျင့်စဉ်တိုင်းမှာဘုရားရှင်ကအရတ္တဘုဘောဟောထားတာပဲအရတ္တဘုဘောဟောတော့တိုင်းတရားမဲ့ပေဒံကရှင်သာရိပုတ္တရာတို့ရှင်မောဂုဏ္ဏတို့ချမှတ်ပြီးသွားတဲ့ပေဒံကြီးပဲနော်ဒီတော့ဘယ်နေရာမှာဘုရားကဘာကိုဟောနေတယ်ဘာဆိုလိုတယ်ဘယ်နေရာကျတော့ဘာဆိုလိုတယ်သူတို့ကသိချင်ရှင်းထားတယ်အထုသဖြင့်ဒီမကြီးတွေပရိသမီရာမက်ကိုသိဖတ်တယ်နဲ့ဝိတ္တုဒီမက်ကိုသိဖတ်တယ်မှာဒါကအဲ့ဘုရားဟောထားတဲ့ပေဒံကြီးပဲနော် ဒီတော့ဒီပေရဏီအတက်ကိုတိုင်းပြီးတော့ဒီဘုရားဟောဒေသနာတော်ကိုနားလည်အောင်လေ့ကျင့်ရတာပဲလေ့ကျင့်ရတော့ဘုရားရှင်ကနဘာတိသမထခုနကအရှိကိုသိရအာနာပါနဆိုကြပါစို့အရှိကိုသိရမယ်အတူကိုသိရမယ်အစလည်းဆုံးသိရမယ်ညင်အောင်ညင်အောင်ကျင့်ရမယ်ဆိုလေးစင်ချမှတ်ပေးတယ်ဒါဘာပြောနေလဲဆိုတာကိုဘုန်းကြီးလည်းရှင်းပြီးပြီဒါသရုပ်ဒ္ဒဇာတိရှိရမယ်လို့ပြောနေတာအဲ့ဒီကနေနောက်တဆင့်တက်လိုက်တော့ဝိပဿနာပိုင်းမှာဣတိဣဇဒံဝါကာယေစသည်ဖြင့်နော် ဣဇဒမှာလည်းရူပခန္ဓာနာမခန္ဓာကိုသိအောင်ရှုရမယ်ဗိဓမှာလည်းရူပခန္ဓာနာမခန္ဓာတွေကိုသိအောင်ရှုရမယ်ဒါကဉာဏ်စနိယပြောရင်တော့နာမရူပပရိစ္ဆေဒဉာဏ်နဲ့ပြည့်စုံပရိကဉာဏ်ဖြစ်ပါတယ်နော်နာမရူပပရိစ္ဆေဒဉာဏ်ဖြစ်ပါတယ်ဒီနာမရူပပရိစ္ဆေဒဉာဏ်ပိုင်းမှာကနံပါတ်1ယုတ်ကိုဉာဏ်ဖြင့်ပိုင်းခြားယူခြင်းသိသိခြင်းပေါ့ဒါကတော့စပိအနေရတော့သိသိတယ်လို့သုံးထားပါတယ်သုံးတဲ့အကြောင်းကတော့ ဟိုပစ္စည်းတစ်ခုသိမ့်သိထားတယ်လို့ညာထဲမှာသုံးပြီးသိမ့်သိထားတဲ့သဘောပြောတာပါနော်ယုတ်ကိုသိမ့်သိခြင်းညာနာကိုသိမ့်သိခြင်းယုတ်နဲ့နာဘုဒ္ဓသိမ့်သိခြင်းနော်ယုတ်နဲ့နာကိုပိုင်းခြားမှတ်သားခြင်းဆိုတဲ့အဆင့်၄ဆင့်လုံးဒီထဲမှာပါဝင်နေပါတယ်နောက်တစ်ဆင့်ကျတော့ဘုရားရှင်ကဘာဟောလဲသမုဒိယဓမ္မနုပါတိဝကာယတမေဝိဟရတိဝိယဓမ္မနုပါတိဝကာယတမေဝိဟရတိစသဖြင့်ဒီလိုဟောထားတော့ဒီသမုဒိယဓမ္မနုပါတိဆိုတာကဘာပြောတာလဲဆိုတာကို အရှင်သာရိပုတ္တရာကိုရောင်မြတ်ကပြိဏမိတော်မဲ့မှာသေချာပြည့်ပြည့်စုံစုံရှင်းထားတယ်။အကြောင်းတရားတွေထင်ရှားဖြစ်တော့အကျိုးတရားထင်ရှားဖြစ်ပုံအကြောင်းတရားတွေခြုံငင်းတော့အကျိုးတရားခြုံငင်းပုံအကျိုးခန္ဓာ၅ပါးတို့ရဲ့ဖြစ်ပြီးပြည့်နေတဲ့သဘောဒါတွေကိုမြင်အောင်ရှုခိုင်းတာ။ဒီတော့အကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးတရားထင်ရှားဖြစ်ပုံကအကြောင်းအဖြစ်ဖြစ်ပုံကိုရှုနည်းအကြောင်းတရားတွေချုပ်လို့အကျိုးတရားချုပ်ပုံကိုရှုတာကအကြောင်းတရားအဖြစ်ချုပ်ပုံကိုရှုနည်း ကျိုးခန္ဓာငါးပါးတို့ရဲ့ဖြစ်မှုပြက်မှုကိုရှုတာကခဏပစ္စုပန်ဆိုင်အောင် ရှုတော့သူကခဏအဖြစ်ဖြစ်ပျက်ကိုရှုနည်းအကြောင်းအဖြစ်ဖြစ်ပျက်ကို ရှုနည်းခဏအဖြစ်ဖြစ်ပျက်ကိုရှုနည်းဆိုတဲ့ဒီနှစ်ခုဘုရားရှင်ကဟောထားတော့ဉာဏ်ရှင်ကြီးရပြောတော့ဘုန်းကြီးတို့ရှင်းထားတဲ့သမ္မတရဉာဏ်ဥရိယပြဉာဏ်ပစ္စယပရိကဉာဏ်ပစ္စယပရိကဉာဏ်သမ္မတရပစ္စယပရိကဆိုတာအကြောင်းတရားတွေကိုဉာဏ်ဖြင့်ပိုင်းခြားယူတဲ့ဉာဏ် ကာမတဏဉာဏ်ဆိုတာကတော့ခုနကအကြောင်းတရားတွေကွာတယုံနာတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတတ်တင်ပြီးရှုပွားသုံးတတ်တဲ့ဉာဏ်ဥနိယပြဉာဏ်ဆိုတာကတော့ခုနကအကြောင်းတရားတွေထင်ရှားဖြစ်အကျိုးတရားထင်ရှားဖြစ်ပုံအကြောင်းတရားချုပ်ရင်အကျိုးတရားချုပ်ပုံကိုသိအောင်ရှုတယ်ဒါအကြောင်းအပြင်ဖြစ်ပျက်ကိုရှုနည်းနောက်ခဏအပြင်ခန္ဓာငါးပါးတို့ရဲ့ဖြစ်မှုပြတ်မှုကိုသိအောင်ရှုတယ်ဒါခဏအပြင်ဖြစ်ပျက်ကိုရှုနည်းအတိတ်မှလည်းထုံနည်း၎င်းပြစ္ဆုတ်ပံလည်းထုံနည်း၎င်းအနာကလည်းထုံနည်း၎င်းကာလသုံးပါးလုံးမှာရှုရမယ်အဲ့ဒီပြီးတော့မှဘုရားရှင်က အဋ္ဌိကယောတိဝပနတ္တတတိပိစုပါတိတာဟောဒီစသည်ဖြင့်ဖြစ်မှုကိုလွတ်ပြီးတော့အပြတ်တက်ကိုရှုခိုင်းတယ်ညကနေစပြီးညကအပြတ်တက်ရှုခိုင်းနေပြောခဲ့တယ်အဲ့ဒီလိုရှုလိုက်တဲ့အထက်ပိုင်းဝိပဿနာညာအလုံးကိုတော့အဲ့ဒီအဋ္ဌိကယောတိဝပနတ္တတတိပိစုပါတိတာဟောဒီယာဝဒေဝညာနမတ္တယပရိတ္တိမတ္တယဆိုတဲ့ဒီအပိုင်းမှာဘုရားရှင်ကစုပေါင်းပြီးဟောထားပါတယ်ဒီတော့ဒီဘုရားဒေသနာတော်တွေကိုရှင်သာရိပုတ္တရာတို့ ရှင်းပင်ရှင်းလင်းတင်ပြသွားတဲ့အတိုင်းမိမိတို့ကလိုက်နာဖို့လိုတယ်ဘာဖြစ်လို့လဲသူတို့ကဘုရားကိုမှီလိုက်တဲ့ပုဂ္ဂိုလ်လည်းဖြစ်တယ်ဘုရားရဲ့ထံမောက်မှာလက်တွေ့ကျင့်လိုက်တဲ့အတွက်အရတ္တဖို့လည်းရတယ်အရတ္တဖို့ရယုံနေမဟုတ်ဘူးပညာအရာမှာဣတိရေဘွယ်တုကိုလည်းရရှိခဲ့တယ်ဘလောက်အထိပညာကြီးတယ်ဆိုတဲ့နဲ့ပတ်သက်လို့သဘောပေါက်နားလည်အောင်ပြောထားတဲ့ဥပမာလေးတစ်ခုကတော့ ဒီစัจ java လာတစ်ခုကုန်းတစ်ခုလုံးကိုအပြစ်မိုးပြန်တူရွာနေတယ်အဲ့ဒီမိုးရေပေါက်ဘယ်နှပေါက်ရှိတယ်ဆိုတာစင်္သာရိပုတ္တရာရေတွက်လို့ရတယ်ဘုန်းကြီးတို့ဒီ daily cd တစ်ခုတည်းမှာရွာတဲ့မိုးပေါက်ရေတွက်လို့ရဒါကြောင့်သူတို့ဉာဏ်ပညာကိုကိုသွားပြီးရှင်းလို့တော့မရဘူးအဲ့ဒါလောက်ဉာဏ်ကြည့်တဲ့ပုဂ္ဂိုလ်တွေကဘုရားဟောဒေသနာတော်ကဒီနေရာမှာဘာကိုဆိုလိုပါလဲဆိုတာကိုပြည့်ပြည့်စုံစုံရှင်းလင်းထားတော့သူတို့ရဲ့ရှင်းလင်းချက်တွေကိုဘုန်းကြီးတို့ကရိုးရိုးသေးသေးလိုက်နာဖို့လိုတယ်သူတို့ကလက်တွေ့လက်ကျင့်ထားတယ် လက်တွေလည်းနားလေတယ်အရတ္တဖို့ဘယ်လိုကြည့်ရမလဲဆိုတဲ့ကြည့်စဉ်တွေသူတို့သိချနားလေတယ်ဒီတော့ဘုရားရှင်ချမှတ်ထားတဲ့လမ်းကိုယုံကြည်ဖို့လိုပါတယ်နော်အဲ့ဒီယုံကြည်ချက်မရှိဘဲနဲ့တရားအထုံရင်တော့လမ်းကတော့လွဲသွားမဲ့သဘောရှိတယ်လမ်းလွဲလို့ရှိရင်နောက်ဘဘရောက်မလဲဒါမပြောနိုင်ဘူးနော်ခုနကဘုန်းကြီးတလုံးကပြောခဲ့တယ်မဟာဒနာတတိသာတို့လို့ပေါ့နော်ဒီတတိသာဇနီးမောင်နှံက အမျိုးသားကရတ္တဖို့အထိဆိုင်နိုင်တဲ့ပါရမီမျိုးစဉ်အမျိုးသမီးကအနာဂမိမညာဖွညာအထိဆိုင်နိုင်တဲ့ပါရမီမျိုးစဉ်ရှိပေမဲ့လို့ဘုရားရှင်တွေတွေ့တဲ့အချိန်ကမှအလွန်နောက်ကျသွားပြီဒီတော့နောက်ထပ်သူတို့မဲ့ဖို့နိဗ္ဗာန်ဘယ်ဘယ်တော့အခါမှရမယ်ဆိုတာလေအတိအကျမပြောနိုင်လွဲသွားတာပဲเนาะဒါကြောင့်ဒီလိုသာသနာတော်ညတွေ့ခင်မှာအဲ့ဒီလိုမလွဲချော်အောင်မိမိတို့ကကျင့်တည်ကျင့်တတ်ဖို့တော့လိုနေပြီဖြစ်ပါတယ်ဒါကြောင့်နည်းနည်းလေးကြိုးစားကြပါเนาะ ကဲဒီနေ့အပိုင်းကတော့တိုက်တွန်းချက်ပဲတိုက်တွန်းချက်မှာဘုန်းကြီးကဒီကံအကြောင်းကိုသဘောပေါက်အောင်နည်းနည်းလေးပြောချင်ပါတယ်နော်ကံကြောင့်ကိုသဘောပေါက်အောင်ဆိုတာကဒီသုလကမ္မဝိပင်္ဂသုတ်တန်လေးကဒိုးပင်ဒိုးတော်လဲသူကလူတွေရဲ့လောကမှာစိတ်တွေစိတ်ထားလေးတွေနဲ့ဖတ်သက်ပြီးတော်တော်လေးတက်သည့်နားလဲသင်းတဲ့သုတ်တန်တစ်ခုဖြစ်နေတယ်နော်ဒီသုတ်တန်ကဘယ်နည်းဘယ်ပုံဘယ်ပန်းဘယ်နည်းလမ်းအပြင်ဖြစ်ပေါ်လာရတယ်လဲဆိုတော့တချိန်မှာဘုရားရှင်က သောတိပြင်မဇေတွန်ကျောင်းတိုက်ထုံမှာတရင်သုံးဆန်းနေတော်မူတဲ့အချိန်ဖြစ်ပါတယ်။ကောသလမင်းကြီးရဲ့ပရောဟိတ်ဆရာကြီးဖြစ်တဲ့ဒေါရိယပုံနာဆိုတာရှိတယ်။ဒီဒေါရိယပုံနာဆိုတာကသူ့ကိုတုတိရွာကို အပိုင်စားပေးသနာထားပါတယ်။တုတိရွာကိုအပိုင်စားပေးသနာထားတဲ့အတွက်သူ့ကိုဒေါရိယဆိုပြီးခေါ်တယ်။ဒါပေမဲ့ဂရိရှိဆိုင်မှာကကျွာချမ်းသာတဲ့ပုံနာတထိတ်တူဖြစ်ပါတယ်နော်။အဲ့ဒါလောက်ကြီးကျယ်တဲ့ချမ်းသာဒုက္ခတွေပြည့်စုံနေပေမဲ့လို့ မြို့ရဲ့ဥထိန်မှာရှိနေတဲ့ဇေတွန်ကျောင်းတိုင်းမှာသတင်းသုံးနေတဲ့ပုပ္ဖယုံကျောင်းတိုင်းမှာညာခသတင်းသုံးနေတဲ့ဘုရားရှင်ကိုတော့မဟုတ်ဘုရားမှုရှိတဲ့တန်ဃာတော်ကိုတစွန်းတယောက်မှတော်လဲလှူကောင်းတယ်လို့စိတ်ထဲမှာမထားဘူးသူသားကိုလည်းသူကဘယ်လိုဆုံးမလဲသူသားကသူ့ဘာလွတ်ရင်ဒီသုဒ္ဓမလာတဲ့သူ့ဘာလွတ်လင်မယ်ဒီသူ့ဘာလွတ်လင်ကိုလည်းသူကဘယ်လိုဆုံးမလဲမလှူနဲ့တဲ့လှူလို့ချင်းရှိတဲ့ပစ္စည်းကုန်တာပဲသူ ရှိတဲ့မျက်စိဂုံသွားတာပဲသူကအေသနာနံခယံဒိဋ္ဌောဝုမိကဏ္ဍင်္စတင်စယအေသနာနံခယံဒိဋ္ဌောဆိုတာကရှေ့တုန်းကတော့ခုလိုခင့်မိတဲ့မျက်လုံးကိုမညိုတဲ့ဟာကိုညိုအောင်လုပ်တဲ့ဆေးပေါ့လေဒီမွေးကြီးတို့နားလည်းပဲထင်ပါတယ်နော်မညိုတဲ့မျက်လုံးကိုညိုအောင်လုပ်တဲ့မျက်ကွင်းညိုတာရှေ့တုန်းကခုလိုခင့်မိဆေးတွေမရှိတော့မျက်စင်းညိုကြောက်ဆိုတာရှိတယ်ဒီကြောက်ကလေးကိုသွေးရတယ် သွေးပြီးတော့မှဒီမှာမြက်ကွင်းကိုညိုအောင်လုပ်ရတယ်လုပ်ရတဲ့အခါကျတော့အဲ့ဒီကြောက်ဟာသွေးပါများရင်ကုန်သွားတာပဲဒီတိုင်းပဲပစ္စည်းဆိုတော့မလှူနဲ့လှူပါများရင်ကုန်သွားတာပဲဝမိကဏိစ္စတေစယမဒုနိစ္စတမဟာရံပြားရီဟာတစ်ဆက်တစ်ဆက်ပြားရီကိုစုတော့ပြားရီတွေအများကြီးဖြစ်လာတယ်ခြားရီဟာနည်းနည်းနည်းနည်းစုလိုက်တဲ့အတွက်ဓမ္မကြီးဒီနေ့ကျတော့ဖြစ်လာတယ် ဒါကြောင့်ပညာရှိတဲ့ပုဂ္ဂိုလ်အိမ်မှာစိုးအုပ်စိုးမအုပ်ချုပ်ပြီးနေထိုင်တဲ့ပုဂ္ဂိုလ်ဆိုတာနည်းနည်းနည်းနည်းနည်းနည်းနည်းပစ္စည်းကိုစုရတယ်ဘယ်တော့မှမလုံနဲ့ဘယ်တော့မှမသုံးနဲ့သူကဒီလိုဒါသူ့ဟာကအဲ့ဒီလိုစိတ်ထားရှိလိုက်တော့ဘာဖြစ်လဲဆိုတော့ဒါလောက်များပြားတဲ့စီးတဲ့ဥစ္စာတွေနဲ့ဒီနေ့မှခွဲရတော့မယ်ဒေခြင်းတရားကရင်ဆိုင်လာပြီဘယ်လိုနေမလဲမခွဲနိုင်ပစ္စည်းပေါ်မှာတွေ့တဲ့လောဘသိအကောင်းသွားတယ် အကောင်းသောတဲ့အတွက်ဒီကဏ္ဍီဒီကဏ္ဍီမှာဒီပစ္စည်းလောဘကနှောက်ယှက်လိုက်တဲ့အတွက်မရဏတဏ္ဍဇောရဲ့နေရာကိုယူသွားလိုက်တဲ့အတွက်သူ့အိမ်မှာခွေးပြန်ဖြစ်တယ်ခွေးပြန်ဖြစ်တော့ဒီပစ္စည်းတွေကိုအမွေခံရတဲ့သားဖြစ်တဲ့သူ့ဘလူလင်ကလည်းဒီခွေးကိုသိချစ်တယ်ကြံ့ကြံ့နဲ့ကြွေးတယ်ကြံ့ကြံ့နဲ့အဲ့ရပုံမသိချမွေးရနဲ့သိချခြုံတယ်ရင်းနဲ့သိချသိတယ် ဒီခွေးကိုဘယ်သူမှဉာဏ်လုံးလုံးမရဘူးအမတန်ယူရတဲ့သူကလည်းဖြစ်တယ်ဒါဘဝချင်းဓိကနေတာဟုတ်ဒီနေ့မှတော့ဘုရားရှင်ကလောကကြည့်ရှုလိုက်တဲ့အခါဒီသူ့ဘလူလင်လေးတရဏဂုံတည်တော့မယ်ဆိုတာမြင်တယ်တောရိယဘုံတော်လည်းခွေးဘကသေပြီးတော့ငရဲရောက်တော့မယ်ဆိုတာလည်းမြင်တယ်မြင်လိုက်တဲ့အချိန်ကကြတော့ဘုရားရှင်ကအဲ့ဒီအိမ်ကိုသူ့ဘလူလင်လမ်းလျှောက်နေတဲ့အချိန်အိမ်မှာဘလူးမမရှိသူ့ဘလူလင်မရှိတဲ့အချိန်ကမှအိမ်တကားမှသွားပြီးဆုံးခံရလိုက် ဆုံးကရက်လိုက်တဲ့အချိန်ကမှခွေးရထွက်ဟောင်းလာဟောင်းတော့ဘုရားရှင်ကဟဲ့ဒေါရိယနင်လူဘတော်ကလည်းနင်ငါ့ကိုဘောဘောဆိုပြီးတော့អော်တယ်ဟင်ဂူလည်းနင်ငါ့ကိုထပ်ပြီးဟောင်းနေပြန်ပြီအဲ့ဒီလိုဘုရားရှင်ကအမိန့်ရှိသွားတယ်အမိန့်ရှိသွားတဲ့စကားကိုအိမ်မှာခိုင်းစင်နေတဲ့ပုံကိုယ်တွေကမှတ်သားထားတော့တော့ခုနကသူ့ဘာလို့လဲလမ်းလျှောက်ကပြန်လာတော့ကြိုးကြောင်ပြောပြတော့ဒီခွေးဘယ်ရောက်နေလဲဆိုတော့အဲ့ခွေးကလည်း အပေါ်တင်လို့မရတော့ဘူးပြာပုံနဲ့မှလူးပြီးတော့ပဲအိတ်နေတယ်ဘာဖြစ်လို့ဒီပြာပုံနဲ့လူးအိတ်နေရလဲဆိုတော့ပြဿနာပြောလိုက်တော့ရှင်ကောတော့မှကြွလာတယ်ကြွလာတဲ့အခါကျတော့ခုဒီလိုဒီလိုပဲဖြစ်တယ်ဆိုသူကစိတ်ထဲမှာတော်တော်လေးမကြည်မနှက်ဖြစ်သွားတယ်သူ့ဖေခွေးဖြစ်တယ်လို့ပြောတော့စိတ်ထဲမကြည်နှက်တော့ကြောင်းတော်သွားပြီးဘုရားရှင်ကိုလျှောက်တော့ဘုရားရှင်ကကဲဒီလိုဆိုလို့ရှိရင်သင့်အဖေကသင့်ကိုမပြောဘဲနဲ့မြုပ်နှံထားတဲ့ပစ္စည်းတွေရှိပါသလားလို့ဆိုပြီးတော့ဘုရားရှင်ကမေးကြည့်တယ်ရှိတယ် ဘယ်နေရာမှာဆိုတော့သူတော့မသိဘူးကဲဒီလိုဆိုရင်အဲ့ဒီခွေးကိုရင်မျောတဲ့နှုတ်ကနာထမင်းတင်ချန်ကြက်ကြက်နဲ့ချက်ပြီးကျွေးလိုက်ကျွေးပြီးသူအိတ်မပြော့တပြော့အချိန်လေးမှသူ့ကိုမင်းမေးကြည့်မေးကြည့်လို့ရှိရင်အဲ့ပစ္စည်းသူလိုက်ကြလိမ့်မယ်ဘုရားရှင်ကအဲ့လိုပြောလိုက်တော့သူကကဲဟုတ်ရှင်ကောဓမဟာမှန်ခဲ့မယ်ဆိုရင်လဲငါပစ္စည်းရမယ်မမှန်ဘူးဆိုရင်လည်းသူ့ကငါမှုတော်ဗရနဲ့ဆွဆွဲလို့ရမယ်ဆိုတဲ့ဒီဥဒိကျေနဲ့သူကဝမ်းမြောက်ဝမ်းသာနဲ့ပြန်သွားတယ် ပြန်သွားပြီးတော့အိမ်မှာသူဘုရားရှင်မိတ်အမိတ်ရှိတဲ့အတိုင်းပဲခွေးကိုနှုတ်ခဏထမင်းကြီးကျွေးတယ်ကျွေးပြီးတဲ့အချိန်ကကြတော့အိမ်မပြောတပြောအချိန်ခါမှာအဲ့ဒီပစ္စည်းကိုမေးတယ်မေးပြီးတော့လိုက်ပြပါလို့မေးတယ်မေးတော့ခွေးကဒီလိုလုံနိုင်မလားလို့ဒီလိုတော့မစင်စားနဲ့နော်ဒါဘုရားရှင်တို့ဆိုတာတရဝါကိုချွတ်ဖို့အတွက်တော်တော်လေးတကောအန်တီတင်နေရှိဖို့လိုနေတာဘုရားရှင်ကတကောနဲ့ဒိဋ္ဌံထားတဲ့အတွက်ဒီခွေးကလည်းအဲ့ဒီမြုပ်ထားတဲ့ပစ္စည်းတွေမြုပ်ထားတဲ့နေရာကိုသူ့လက်နဲ့ညှက်ပြီးတော့ပြတယ် ပြလိုက်တဲ့ခါကျတော့အဲ့ဒီနေရာမှာတူးကြည့်လိုက်တော့သူလိုအပ်တဲ့ပစ္စည်းတွေရတယ်အဲ့ဒီခါကျတော့မှသူကသူ့ဘာလွတ်လင်ကဘာစဉ်းစားလဲဩရှင်ကောဓမဟာအမတန်ဖုံးကွယ်နေတဲ့ဘဝတစ်ခုကိုတော့မြင်နိုင်တယ်ဒီလိုဆိုရင်တော့ငါသူ့ကိုမေကုံမေးတဲ့နဲ့ဆိုပြီးတော့သူကမေကုံလေးတွေအောက်မှာစီစဉ်ထားတဲ့14ချက်နော်အဲ့ဒီမေကုံလေးတွေစီစဉ်တယ်ဘာဖြစ်လို့လဲဆိုတော့ပစ္စုပန်အကြောင်းကိုတော့ငါလည်းနားလည်လို့လောက်နားလည်တယ်ဒီအတိတ်အကြောင်းနဲ့အနာဂတ်အကြောင်းနဲ့ဆက်ဆက်နေတဲ့ဒီကံကံရဲ့အကျိုးတရားတွေကိုငါနားမလည်ဘူးရှင်ကောဓမဟာကောင်းမှုနားလည်တယ် ဒါကြောင့်ဒီလိုပုံကုမျိုးကိုငါမေးသိနေဆိုပြီးတော့ဒီမေးခွန်း14ချက်သူကစီစဉ်ထားစီစဉ်ပြီးတော့နောက်တစ်ခေါက်မြတ်စွာဘုရားထံသွားတာပဲနော်သွားလိုက်တဲ့ခါကျတော့မှသူကဘာလျှောက်လဲအောက်မှာကြည့်အရှင်ကောမလူဖြစ်ကုန်သောသူတို့မှာလူအချင်းချင်းဖြစ်ကြကုန်လျက်ရုပ်ချင်းမြတ်ချင်းတို့ကိုတွေ့မြင်ရပါကုန်၏လူချင်းတော့တူတယ်ဒါပေမဲ့တချို့ကယုံညံ့တဲ့ပုဂ္ဂိုလ်ဖြစ်တယ်တချို့ကမြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဘာကြောင့်လဲဒါပဲနော် အဲ့ဒီမှာသူက14ချက်မြည့်တယ်အဲ့ဒီအကြောင်းရင်းကအဘယ်ပါနည်းအထောက်ပံ့ကအဘယ်ပါနည်းအရှင်ဘုရားမှာအသက်တိုးသောလူတို့ကိုလည်းတွေ့မြင်ရတယ်အသက်ရှည်တဲ့လူတွေကိုလည်းတွေ့မြင်ရတယ်ဒါကတစုံနော်အနာယောဂများတဲ့ပုဂ္ဂိုလ်တွေကိုလည်းတွေ့မြင်ရတယ်အနာယောဂကင်းနေတဲ့လူတွေကိုလည်းတွေ့မြင်နေရတယ်ဒါကလည်းတစုံနော်နောက်တစ်ခုအစင်းမလှတဲ့ပုဂ္ဂိုလ်တွေကိုလည်းတွေ့မြင်ရတယ်အစင်းလှတဲ့ပုဂ္ဂိုလ်တွေကိုလည်းတွေ့မြင်နေရတယ်ဒါကတစုံရုပ်လှတာကဘာကြောင့်လဲ ရုပ်မလှတာကဘာကြောင့်လဲနော်အသက်ရှိတာကဘာကြောင့်လဲအသက်တူတာကဘာကြောင့်လဲစသည်ပေါ့နော်အနာယောဂထူတာဘာကြောင့်လဲအနာယောဂကင်းတာဘာကြောင့်လဲနောက်တစ်ခုအချမ်းရမရှိတဲ့ပုဂ္ဂိုလ်တွေကိုလည်းတွေ့မြင်ရတယ်အချမ်းရများပြားတဲ့ပုဂ္ဂိုလ်တွေလည်းတွေ့မြင်ရတယ်စည်းစိမ်ဥစ္စာနှဲပါတဲ့ပုဂ္ဂိုလ်တွေကိုလည်းတွေ့မြင်ရတယ်စည်းစိမ်ဥစ္စာများပြားတဲ့ပုဂ္ဂိုလ်တွေကိုလည်းတွေ့မြင်ရတယ်အမျိုးရုပ်တဲ့လူတွေကိုလည်းတွေ့မြင်ရတယ်အမျိုးမြတ်တဲ့လူတွေကိုလည်းတွေ့မြင်ရတယ် ပညာမဲ့တဲ့လူတွေကိုလည်းတွေ့မြင်ရတယ်ပညာရှိတဲ့လူတွေကိုလည်းတွေ့မြင်ရတယ်ဒါကလူသားအချင်းချင်းဒူပါလျက်နဲ့ရုပ်မုံညံ့မုံလေးတွေနှစ်ခုနှစ်ခုသွားထားတယ်၁၄ချက်နော်ဒီတော့အရှင်ဘောရမလူဖြစ်ကုန်သောသူတို့မှာလူချင်းချင်းဖြစ်ကြကုန်လျက်လူချင်းချင်းတူညီကြပါကုန်လျက်ရုပ်ချင်းမြတ်ချင်းတို့ကိုတွေ့မြင်ရပါကုန်ထိုအကြောင်းရင်းကအဘယ်ပါနည်းအထောက်ပံ့ကအဘယ်ပါနည်းဟုလျှောက်ထားတယ်နော်အဲ့လိုလျှောက်ထားလိုက်တဲ့အချိန်ခါမှာဘုရားရှင်ကဘာအမိန့်ရှိလဲ လွတ်လျင်သရဝတို့သည်ကံတန်လျင်မိမိကိုယ်ပိုင်ဥစ္စာရှိကြကုန်၏ကံဤအမွေခံတို့သာဖြစ်ကြကုန်၏ကံတန်လျင်အကြောင်းရင်းရှိကုန်၏ကံတန်လျင်ဆွေမျိုးရှိကုန်၏ကံတန်လျင်မိကိုရာရှိကုန်၏ကံတန်လျင်တတ္တဝါတို့ကိုအယုတ်အမြတ်ဖြစ်ခြင်းကခွဲခြားဝေဖန်ဤဟုမိန့်ကြတော်မူလိုက်၏နော်အဲ့လိုမိတ်လိုက်တဲ့အချိန်ခါမှာသူကဗာပြန်လျောက်ထားတဲ့အရှင်ဂေါရမသည်အချင်းချင်းဟောကြားထားတော်မူ၍အကျယ်အဖြစ်အ내အထိပ္ပံကိုမူဝေဖန်အသေးသောဤတရားစကားရဲ့ အနဲ့အတိပဲသဘောတရားကိုအကျဉ်းအဖြစ်တပည့်တော်မသိပါတောင်းမှန်ပါ၏အရှင်ကောမသည်အကျဉ်းအဖြစ်ဟောထား၍အနဲ့သဘောအကျဉ်းအဖြစ်မွေးပန်းအသေးတဲ့ဤတရား၏အနဲ့ဒီပဲကိုတပည့်တော်သိအောင်တရားဟောတော်မူပါဆိုပြီးလျှောက်ထားတယ်။ဘာကြောင့်ဘုရားကဒီသူမသိနိုင်အောင်ကျဉ်းကျဉ်းလေးဟောရတယ်ဆိုတာအကြောင်းရှိပါတယ်။ဘုံသားတွေကသူတို့ကိုသူတို့မြန်သောအဖြစ်ပညာရှိတယ်လို့ယူဆထားတယ်။ယူဆထားတော့ အကျင့်အပြင်တရားဟောလိုက်လို့ဆိုရင်ဩသူဟောတဲ့တရားကလည်းနားလည်တာပဲသူကဒီလိုဖြစ်သွားတတ်တယ်။အဲဒါကြောင့်ဘုရားရှင်ကသူနားမလည်နိုင်တော့အကျင့်လေးပဲပြောလိုက်တာ။အကျင့်လေးပြောလိုက်တဲ့အခါကျတော့မှအကျဝေဖန်ပြီးဟောပေးပါဆိုလို့တောင်းမှမှအဲဒီခါကျတော့မှဘုရားရှင်ကဟောပေးတယ်နော်။ကဲလူလင်ထိုးသောဖြစ်မှုနာလို့ကောင်းစွာနှလုံးသွင်းလို့ဟောပေးအံ့ဟုမိန့်တော်မူ။အရှင်ဘုရားကောင်းပါပြီဟုတောရိယပုံနာဤသားဖြစ်သောသူဘလူလင်သည်မြတ်စွာဘုရားအားပြန်ကြားလျှောက်ထား၏ မြတ်စွာဘုရားသည်ဤဆိုလက်တန်သောစကားကိုမိန့်ကြားတော်မူ၏လူလင်ဤလောက၌မိမဖြစ်စေယောက်ျားဖြစ်စေအချို့သောသူသည်အသက်ကိုတတ်လေသူ့အသက်ကိုတတ်လေရှိကြမ်းကြုတ်ဤသွေးစွန်းသောလက်ရှိတပ်ဖို့ညှင်းဆဲမှု၌စိတ်ဝင်စား၏အလုံးစုံသောတတ္တဝါတို့၌တနာခြင်းကင်းမဲ့၏ ထိုအသက်ကိုတတ်လေရှိသူသည်ဤသို့ပြည့်စုံသောဤသို့မှန်ယွန်းစွာဆောက်တည်သောထိုကံကြောင့်ကိုယ်ခန္ဓာပစ္စည်း၍တည်ပြီးဒီမှာနောက်၌ချမ်းသာခြင်းရာမကောင်းသောလာရာဖြိုဖျင်းကြရာငရဲသို့ကရောက်ရ၏ကိုယ်ခန္ဓာပစ္စည်း၍တည်ပြီးဒီမှာနောက်၌ချမ်းသာခြင်းရာမကောင်းသောလာရာဖြိုဖျင်းကြရာငရဲသို့အကယ်၍မရောက်ဖဲလူဖြစ်သို့ကရောက်ခဲ့လျင်ထိုထိုဖြစ်လျက်အမျိုး၌အသက်တို့ရ၏ တခါတော့လူလင်ထိုအသက်ကိုတတ်ခြင်းကြမ်းကြုတ်ခြင်းသွေးစွန်းသောလက်ရှိခြင်းတပ်ဖို့ညှင်းဆဲမှုနှင့်စိတ်ဝင်စားခြင်းအလုံးစုံသောတတ္တဝါတို့၌တဏှာခြင်းကင်းမဲ့ခြင်းသည်အသက်တွင်ခြင်းကိုဖြစ်စေတတ်သောအကျင့်တည်းတဲ့နော်အလုံးသဘောပေါက်ကြလိမ့်မယ်ထင်တယ်နော်ဒါပဏိပါဒကံပဲနော်ဒီတော့သွေးစွန်းသောလက်ရှိနေတယ်ဒီစကားလေးကတော်တော်ကိုစိတ်ကိုထိခိုက်စေတဲ့စကားပါတို့လက်တွေကိုကြည့်လိုက်ရင်သွေးတွေကအများအားလိမ့်ကြနေတယ်နော် ဒါသူများအသက်ကိုတတ်မှုမှာအမတန်စိတ်ဝင်စားကြတယ်ဒါပြင်လည်းဘုန်းကြီးတို့နိုင်ငံကတော့ဒီမကြီးတွေကိုနည်းနည်းအားကြအောင်ထမတယ်မြောက်ပေးတယ်ဗါလဲပြိုတိုင်းကြိုက်တဲ့နှင်းစီခိုင်ဆိုတာဗါဆိုတာအဲ့ဒါမကုမကိုကသဘောကျအောင်ဆိုပြီးတချိန်နေပါတယ်နဲ့မြောက်ပြီးတော့အဟုတ်အောင်မေးပြီးမမောကြတာတွေလည်းတပုံကြီးပါပဲနော်သူများအသက်တတ်တဲ့အလုပ်ကောင်းတဲ့အလုပ်လို့ဘုရားဘယ်တော့မှမဟောပါဘူးလူကိုပဲတတ်တတ်တိရစ္ဆာန်ကိုပဲတတ်တတ်ဘုသူတတ်တတ်ဒါအကုန်လုံးကပါဏိတိပတ္တာပဲနော် တိတိပါဏိပါဒလုပ်ငန်းကိုအပိအမြောက်လုပ်တာကိုလည်းဘုရားရှင်မနှိမ့်ချိုက်ပါဘူးကိုကိုယ်တိုင်ဝင်ပြီးတတ်တာကိုလည်းမနှိမ့်ချိုက်ပါဘူးအဲဒီတော့တလောကဘုန်းကြီးပြောခဲ့တဲ့ဥပမာအတိုင်းပဲဒါပြည့်တဲ့ဒီနေရာမှာကြုံပြောထားခြင်းတဲ့အချက်ကလေးရှိတယ်ခုလိုမကောင်းမှုအကုသိုလ်ကံကိုထူထောင်တဲ့အပိုင်းမှာဒကမကြီးတွေအပြီးဒီမှာလည်းအထိုက်လျော်သင်ကြတော့ဇောခုနှစ်တန်စောကြပါတယ်နော်သို့တော့သကုဒ္ဒရဝိထိတို့သောတဒ္ဒရဝိထိခန္ဓာဒ္ဒရဝိထိဇိဘောဒ္ဒရဝိထိကာဒ္ဒရဝိထိတွေမှာရှိနေတဲ့ဇောတွေကတော့ အပေကိုပြစ်ချနိုင်လောက်အောင်စွမ်းအားမကြီးကြအောင်အဲ့ဒီဇောဝိထိရဲ့နောက်မှာဆက်ပြီးဖြစ်နေတဲ့မနောဒရဝိထိတွေရှိတယ်အဲ့ဒီမနောဒရဝိထိတွေမှာလည်းတစ်ကြိမ်နှစ်ကြိမ်သုံးကြိမ်လောက်မှရှိတဲ့တဝိထိနှစ်ဝိထိသုံးဝိထိလေးဝိထိလောက်မှရှိတဲ့ဇောတွေကတော့နည်းနည်းအပြော့နေပါသေးတယ်ငါးခုမြောက်ဝိထိလောက်ရောက်ခဲ့ရင်လည်းအဲ့ဒီဇောတွေကအားကောင်းပြီသို့တော့စိတ်တို့မြင်ဒီမှာ မျက်စိတမင်လျှက်ပြအတွင်းမှာအကျဉ်ဂရေသိမ့်နဲ့ချီပြီးဖြစ်နိုင်တဲ့သဘောရှိတော့နော်ဂရေတသိမ့်မကဖြစ်နိုင်တဲ့သဘောရှိတော့ဝီတီပေါင်းလည်းများစွာဖြစ်တယ်မျက်စိတမင်လျှက်ပြအတွင်းမှာကိုကအကုသိုလ်ဇောတွေကအများကြီးဖြစ်အဲ့ဒီဇောတွေကိုဝီတီတိုင်းမှာရှိတဲ့ဇောတွေကိုခွဲရန်ချက်လိုက်တဲ့အခါပထမဇောကဒီပစ္စုပန်ဘဝမှာမကောင်းကျိုးပေးတယ်ကတမဇောကဒုတိယလာမယ့်အနာဂတ်ဘဝမှာအကျိုးပေးတယ်အလဲဇော၅ဌာန်ကတော့ နိဗ္ဗာန်မရမချင်းအခါအခွင့်သိတဲ့ဘဝမှာသူကအကျိုးပေးတယ်သို့တော့အဲ့ဒီလိုအကျိုးပေးတဲ့အပိုင်းမှာဘုန်းကြီးတို့စေရနာကိုတစ်ခါထပ်ပြီးခွဲတန်းချလိုက်တော့ပုဗ္ဗစေရနာမုံတဏိဌာဘကလို့ဒီမှာတော့သုံးပါတယ်နော်တဏိဌာဘကစေရနာနဲ့အပရစေရနာဆိုပြီးသုံးတန်ရှိတယ်တဏိဌာဘကစေရနာဆိုတာကတော့တကယ်လက်တွေ့တတ်မယ်လို့ဆုံးဖြတ်ချက်ချလိုက်တယ်ဆုံးဖြတ်ချက်ချက်ပြီးတတ်နေတဲ့အချိန်ခါဒီမှာဖြစ်ပေါ်နေတဲ့စိတ်စေရနာတွေက9မိနစ်ကြာတယ်ထားပါတော့တတ်တာ 9မိနစ်အတွင်းဖြစ်နေတဲ့စိတ်စေတနာအလုံးပါတယ်နော်အဲ့ဒီမတတ်ဖြစ်ရှိဖို့မှဖြစ်တဲ့စေတနာတွေကဘုဗ္ဗစေတနာတတ်ပြီးနောက်ပိုင်းပြန်ပြန်ပြီးအမှတ်ရတယ်အဲ့အမှတ်ရနေတဲ့စေတနာတွေကတော့အပ္ပရစေတနာခေါ်ပါတယ်ရေဝုံရစည်းကံအရာကတော့အမှတ်တမဲ့တမိတာမျိုးတို့ကိုဆွလို့ထားပါတယ်နော်အဲ့ဒီဘုဗ္ဗစေတနာနဲ့အပ္ပရစေတနာကအခုလိုလူ့ဘဝမှာလာအကျိုးပေးတာပဲအဲ့နောက်ထပ်တန္တရာခီးဆိုတာရှိခဲ့အဘက်ကလွတ်လာတဲ့အခါအဲ့ဒီတတမဇောကအဘင်ကိုပြစ်ချလိုက်ရင်အဘင်မှာ သိခြင်းလည်းသိမယ်သိပြီးရင်နောက်ထပ်အပေမှာထပ်ပြီးမကောင်းတဲ့အကျိုးတွေခံစားဖို့ကအဲ့အလေဆောင်ငါးချက်ကထက်ခါထက်ခါအကျိုးပေးနေတာပဲအဲ့ဒီအလေဆောင်တွေကမြတ်သောအဖြစ်တဏိဌာဘကစေတနာတွေပဲအဲ့ဒီငရဲကနေငရဲကြီးကလွတ်တော့ငရဲကလေးပေါ့ငရဲကလေးကလွတ်တော့ပိဋ္ဌာပိဋ္ဌာကနေလွတ်တော့လည်းတိရစ္ဆာန်စသည်ဖြင့်ဒီလိုအဆင့်ဆင့်လာတာလည်းရှိပါတယ်အဲ့ဒီလိုလာခဲ့မယ်ဆိုလို့ရှိရင်အဲ့ဒီတိရစ္ဆာန်ဘောကနေလူ့ဘဝကူးပြီးအခါလျော်ဆောင်ပြန်ရောက်ပြီးဆိုကြစို့နော်အဲ့ဒီလိုပြန်ရောက်တဲ့အခါမှာတော့အဲ့ဒီ ပုပ္ပစေရဏနဲ့အပရစေရဏမှာရှိတဲ့ဇောတချို့ကနေပြီးတော့အဲဒီမကောင်းတဲ့အကျိုးကုလို့အသက်တိုးတဲ့အကျိုးစသည်ကိုပေးပါတယ်နော်ကျွန်တော်တို့ကရှင်မောဂလန်ကိုရောမြတ်ကြီးခိစ္စကုတော်ကနေဆင်းလိုက်တဲ့အချိန်ခါမှာပိဋ္ဌာအမျိုးမျိုးတွေတွေ့တယ်အဲဒီပိဋ္ဌာတွေထဲမှာတချို့ပိဋ္ဌာတွေကနဝတ္တသမားတွေပါတယ်တချို့ပိဋ္ဌာတွေကဝတ္တသမားတွေလည်းပါကြတယ်တချို့ပိဋ္ဌာတွေကတော့ နွားလှဲမြင်းလှဲကိုမောင်းတဲ့အခါမှာထိတ်မှဘာတို့ဘာတတ်တာလဲတန်ကြုံလေးတတ်တာအဲ့တန်ကြုံနဲ့ထိုးတာအဲ့ဒီပိဋ္ဌာတွေလည်းပါတယ်ဒါတတ္တဝါတွေကိုညှဉ်းပန်းနှိပ်စက်တာနော်အဲ့ဒီညှဉ်းပန်းနှိပ်စက်ကိုလောကိုဒီလိုတန်ကြုံနဲ့ထိုးတာဘာမှမဖြစ်ဘူးဒီလိုမဟုတ်ဘူးနော်ဒါကတတ္တဝါပဲတတ္တဝါကိုခုလိုညှဉ်းပန်းနှိပ်စက်လိုက်တဲ့ကံကြီးပဲအဲ့ဒီကံကြီးကြောင့်တို့ငရဲရောက်ပြီးငရဲကချွတ်လာတဲ့ကံကောင်းရင်မှပိဋ္ဌာတွေဖြစ်နေတယ်ဒီလောကပြောခဲ့ပြီးပြီနွားတသမန်ကလည်း နွားတတ်တဲ့ခါမှာအသားမှရှိတဲ့ရုပ်မှရှိတဲ့အသားတွေကိုကုံခွာလိုက်တာခွာပြီးတော့ဒီခါလဲသူကအကုန်လုံးရောင်ချပြီးစားသူလည်းစားပေါ့လေကြံနေတဲ့ပုဂ္ဂိုလ်တွေကလည်းဒီတိုင်းပါပဲနော်သူဆင်ရအကုသိုလ်တွေကိုဒီလိုပါဏိဘဒ္ဒကံတွေကိုလွန်ကျူးကြတယ်လွန်ကျူးလိုက်တဲ့အချိန်ခါကျတော့ဒီပါဏိဘဒ္ဒရဲ့သဘောကကြည့်ပါအသက်ရှင်နေတဲ့ပုဂ္ဂိုလ်ချက်ချင်းအသက်တိုးတော့အောင်လုပ်ပြထားတယ် အသက်ရှင်နေတဲ့ပုဂ္ဂိုလ်ကိုအသက်တိုးအောင်လုပ်လိုက်တဲ့ဒီကံသည်မိမိအသက်တိုးဖို့အကြောင်းဖြစ်နေတယ်ဒါလူရဲလို့ဖြစ်လာခဲ့ရင်ဒါအသက်တိုးဖို့အကြောင်းဖြစ်သွားပြန်တယ်နော်အဲဒီတော့ဒီမကောင်းမှုအကုသိုလ်ကံတွေကြောင့်အပယ်လေးပုံမှာကျင့်တင်ခံရပါတယ်ခံရတဲ့အချိန်ကမှလည်းနောက်ပိုင်းမှလည်းဘုရားရှင်ဟောထားပါတယ်နော်လွတ်ဖို့ကျွတ်ဖို့ဆိုတာတော်တော်လေးမမျောလင့်အပ်တဲ့အချိန်ကြီးလောက်အထိရှိပါတယ်နော်တော်တော်လေးကိုဝေးကွာတယ် ပါရမီတော်တော်လေးအားကောင်းနေတဲ့ပုဂ္ဂိုလ်တွေလောက်သာများတော့အပြည့်နည်းနည်းလေးကုသိုလ်ကောင်းမှုတွေကရင့်ကျက်လာလို့ပြန်ပြီးလူဘဝရောက်အောင်တင်ပို့လိုက်တဲ့အခါမှာပဲရောက်လာတယ်။ဒါကြောင့်ဒီနေရာမှာဘုန်းကြီးပြောချင်တာကတော့ဝေဒနာနုပါဒနာနဲ့လည်းဆက်ဆက်နေတယ်။ဘုန်းကြီးဒီနေ့ကပြောခဲ့တဲ့စိတ္တလတန်ကြောင်းပေါ့ဘုန်းကြီးအမတန်ကြင်ကြော်တယ်ဟိုတနေ့ကနာမည်မေ့နေတဲ့အကြောင်းကတော့မဟာတိတ္တဝိဟာရပဲ။မဟာတိတ္တဝိဟာရနဲ့ဒီစိတ္တလတန်ကြောင်းတို့ဟာ ခမကြီးဒေါ်လန်ခီးကဖြတ်လန်းနဲ့သွားရင်တော့မိုင်340လောက်ပဲကွာမယ်လို့ခမရပါတယ်နော်အဲ့တော့ဒီစိတ်တလတောင်ကျောင်းမှာတစ်ချိန်ကမထေရကြီးတစ်ပါးဆိုကြစို့နော်ဝေဒနာနုဘာဒနာဘိုင်းမှာဖော်ပြထားပါတယ်ဒီမထေရကြီးတစ်ပါးကသမထဝိပဿနာဘာဝနာတွေကိုအောင်းအမြင်မြင်လက်တွေ့တကယ်ကြည့်နေတာပါသို့တော့မေခွန်နိဗ္ဗာန်တော့မဆိုင်သေးဘူးအိန္ဒိယကမရင်ကျန်နိုင်ဖြစ်နေမရင်ကျန်သေးတော့သူက အထူးသဖြင့်တော့ဘုန်းကြီးပြောပြနေတဲ့ဒီသင်္ခါရုပ္ပကညာအထိဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုကြကြနေတာအစီအပြန်နေတာပါ။သမာဓိတွေကိုအစဉ်စဉ်ထူထောင်ပြီးတော့ယုတ်တိနန္တိကိုစနစ်တကျရှုတတ်တယ်အကြောင်းတရားတွေကိုစနစ်တကျရှုတတ်တယ်။အကြောင်းတရားတွေတကွတယုတ်နန္တိကိုအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးတန်တင်ပြီးစနစ်တကျတော့ရှုတတ်ပါတယ်။သို့တော်လည်းပြဿနာကဘာဖြစ်လာလဲဆိုတော့လေယောဂတစ်ခုသူ့မှာဖြစ်လာတယ်။လေယောဂကအမတန်ပြင်းထန်တဲ့အခါကျတော့မထေရကြီးက တရားကောင်းကောင်းတော့မရှုနိုင်ဘူးမရှုနိုင်ပေမဲ့နိုင်တယ်လို့တော့ကြိုးစားကြတော့ရှုရတယ်တော်တော်ဒီယောဂကသိပြင်းထန်တော့ညီးတွားမိတယ်ဟိုဘက်လှိမ့်လိုက်ဒီဘက်လှိမ့်လိုက်နဲ့ညီးနေတယ်ညီးနေတဲ့အခါကျတော့အနမ်းမယဟန်ငယ်လေးတစ်ပါးကလည်းပြည့်စုံနေတယ်ပြည့်စုံနေတဲ့ကိုရောကလည်းနည်းနည်းလေးခက်ကြခက်ခက်ခက်ကြွရလားမသိပါဘူးနော်နည်းနည်းသူကဟိုဩဇာအာဏာပေးတတ်တဲ့လူတော့မသိဘူးပေါ့လေနော်သူကဘာပြောလဲအရှင်ဖျားဘယ်နေရာကနားတယ်ဆိုပြီးမေးတယ် မေးလိုက်တဲ့အခါမှာမထေရကြီးကဟောနာကျင်တဲ့နေရာဆိုတော့သိကြမရှိပါဘူးဆိုပြီးဒီလိုပြန်အဖြေပေးတယ်ဘယ်နေရာကနာတယ်ဆိုတော့နာကျင်နေတဲ့နေရာဆိုတာသိတာမရှိဘူးဒါဝေဒနာရှုတော့မဲ့ပုဂ္ဂိုလ်အတွက်အထက်ကကဆင့်ထားတာဒီတော့ဝေဒနာကထိုင်ရင်ထိုင်ရင်နဲ့နာတယ်နာတယ်ရှုတယ်ဘယ်ကနာလဲတင်မကနာတယ်ခါကနာတယ်သို့မဟုတ်ဘယ်ကနာတယ်ဒီလိုသိနေရင်ဒါကဝေဒနာတကယ်ရှုတာမဟုတ်ဘူး ဝေဒနာရှုတဲ့ပုဂ္ဂိုလ်ကဘယ်နေရာကနားတယ်ဆိုတော့မသိရဘူးဘာကြောင့်လဲခန္ဓာကိုယ်ကိုဓာလေးပါဉာဏ်ဖြင့်စိုက်ရှုလိုက်တဲ့အခါမှာယုတ်ကလအမှုံပဲတွေ့တယ်ဒီကလအမှုံလေးတွေကပေါ်လိုက်ပြောင်းလိုက်ကလတိဓာတ်ခွဲလိုက်ရင်ယုတ်ပရမတ်သဘောတရားတက်တက်ပဲရှိတယ်ပရမတ်သဘောတက်တက်မြင်နေတဲ့ပုဂ္ဂိုလ်ဟာလက်လည်းမတွေ့တော့ဘူးခြေလည်းမတွေ့တော့ဘူးခေါင်းလည်းမတွေ့တော့ဘူးကိုယ်လည်းမတွေ့တော့ဘူးပေါင်လည်းမတွေ့တော့ဘူးယုတ်ပရမတ်တက်တက်နံပရမတ်တက်တက်တွေပဲသူကတွေ့နေတယ်အဲ့လိုတွေ့နေတာက ဘယ်နေရာမှာနာနေတယ်လို့သူ့ကိုမေးလိုက်တော့နားတဲ့နေရာဆိုတော့တိသမရှိပါဘူးဆိုပြီးဒီလိုပြန်ဖြေတယ်နားတဲ့နေရာတွေ့နေသေးရင်ယုတ်ပရမနံပရမကိုမဆိုင်သေးတဲ့ပုဂ္ဂိုလ်တွေပြောတဲ့စကားယုတ်ပရမနံပရမကိုတကယ်သိချင်သိနေတဲ့ပုဂ္ဂိုလ်တွေမှာသူကပေါ်ပြီးပျောက်ချက်ချင်းပျောက်သွားတာပဲသူကနောက်ထပ်ထပ်ဖြစ်တယ်ထပ်ပျောက်သွားတယ်ဘယ်နေရာပါလို့ပြောဖို့နေရာမရှိဘူးအဲ့တော့ဝေဒနာရှုတဲ့ပုဂ္ဂိုလ်ကအဲ့လိုနေရာမတွေ့ရဘူးဒါတစ်ချက်နော်ဒီလိုဆိုရင်အရှင်ဘုရားဒုလောက်တော့ ဘယ်လိုအကြောင်းကြောင့်ဒီဝေဒနာကဖြစ်ပေါ်နေရသလဲလို့ထပ်ပြီးမေးလိုက်တော့ဩဝုထုံအာရမဏံကတ္တဝဝေဒနာဝဝေရယတိဝေဒနာဖြစ်လောက်တဲ့မိယဝုထုယုံနဲ့အာယုံရုပ်တွေကိုအမိပြုတ်ပြီးတော့ဝေဒနာကပဲခံစားနေတဲ့သဘောလေးပါဆိုပြီးဒီလိုပြန်ဖြေတယ်ဒီတော့ခန္ဓာကိုယ်တစ်ခုလုံးကိုရုပ်ပရမတ်နာမ်ပရမတ်မြင်အောင်စိုက်လိုက်ရှုလိုက်နိုင်တဲ့ပုဂ္ဂိုလ်ကဒီဆိုကြပါစို့ပထဝီဓာတ် ခုဒီသုတ်တအဲ့ဒီမထေရအတွက်ကတော့ဝါရောတတ်မယ်နော်ပထဝီတေဇောဝါရောဒီသုံးခုကဖွတ်ထဖတ်တတ်မယ်နော်တွဲချီလို့အရာစကောင်းတဲ့ရုပ်အဲ့ဒီမှာပထဝီနဲ့တေဇောရဲ့အထောက်ပံ့ကိုရနေတဲ့ဝါရောတတ်ကသိလွန်ခဲ့နေတယ်ဝါရောတတ်ကနေပြီးတော့မိယဝုထုရုပ်ဖြစ်တဲ့ဟရိယဝုထုရုပ်သို့မဟုတ်ဒီကဘုန်းကြီးတို့ကာယအကြည်တတ်ပေါ့ဒါမိယဝုထုရုပ်တစ်ခုပေါ့ ကာယအကြည်ဓာတ်နဲ့ဒီဘွေမနောအကြည်ကိုဗျိုင်းတူဒီပထဝီတေဇောဝါရောဆိုတဲ့ဓာတ်သုံးခုကလာပြီးရိုက်ခတ်နေတယ်ရိုက်ခတ်လိုက်တဲ့အချိန်ခါမှာဝါယောဓာတ်ကလွန်ကဲနေတော့လွန်ကဲတဲ့ဝါယောဓာတ်ကအတင်းရိုက်ခတ်ပြီးတော့တအားထိုးသွင်းလိုက်တဲ့အခါမှာနာကျင်တဲ့ဝေဒနာလေးပေါ်လာတယ်အဲ့ဒီဝေဒနာလေးကပဲခံစားနေတာပါဆိုပြီးသူကပြန်အဖြေပေးတယ်ဆိုလိုတာကခံစားမှုတွေတက်တက်ဖြစ်တာပဲတကယ်တော့ဟိုမေးတဲ့ပုဂ္ဂိုလ်နားလည်အောင်သားလည်း ဝေဒနာကပဲခံစားနေတယ်ဆိုပြီးဒီလိုပြန်ဖြေတာဒါကအတ္တလူမားတွေအတွက်ဖြေတဲ့စကားပဲတကယ်ကတော့ခံစားမှုလေးတက်တက်ဖြစ်နေတာပါဝိတုနဲ့အာယုံပေါင်းစုံမိတဲ့အတွက်ထိခိုက်လိုက်တဲ့အတွက်ခံစားမှုဝေဒနာလေးဖြစ်ပေါ်နေတာပါဆိုပြီးဒီလိုပြောလို့တဲ့အထိပဲပဲဝေဒနာရှိတော့မဲ့ပုဂ္ဂိုလ်အဲ့ဒီလိုစัจ jana နားလည်ရတယ်ပြီးတော့ဝေဒနာတစ်ခုတည်းဖြစ်နေသလားဆိုတော့မဟုတ်ဘူးဝေဒနာနဲ့ရှင်ပဲစိတ်စိတ်တွေဖြစ်တယ်ဖြစ်တဲ့အခါမှာလည်းဝိသိလို့ခေါ်တဲ့စိတ်တဏှိယမှာလမ်းကြောင်းအတိုင်းသာသူကဖြစ်သွားတာ ဆိုလိုတာကလေးကိုနည်းနည်းလေးနားထောင်ကြည့်ကာယဒရဝိထီကိုနည်းနည်းအာယုံယူကြည့်ပါပိစ္ဆဒရဝဇံကာယဝိညာဉ်တံပရိဆိုင်တန်တိရဏဟုတ်သောဇောခုနှစ်ကြိမ်ဖြစ်ခြင်းဖြစ်မယ်ပေါ့နော်တရားယုံနောက်ဘွင်လေးချပြီးတော့မနောရဝဇံဇောခုနှစ်ကြိမ်တရားယုံဒီလိုဖြစ်တယ်အဲ့ဒီမှာဒုက္ခဝေဒနာကအစိတ်တခဏတစ်ချက်ပဲနည်းနည်းနားထောင်နော်နားတယ်နားတယ်နားတယ်ဒီလိုလုပ်တော့ဉာဏ်နဲ့ဟာတွေသူဘာမှမသိတော့ဘူးစိတ်တခဏတစ်ချက်ကကိုပိစ္ဆဒရဝဇံကဥပ္ပခဝေဒနာ ပိစ္ဆရဏဝဇံပြီးတော့ကာယဝိညာဉ်စိတ်ဖြစ်တော့သူကဒုက္ခဝေဒနာသူတစ်ခုပဲပြီးတံပရိဆိုင်ကြည့်လိုက်ရင်တံပရိဆိုင်ကဥပက္ခဝေဒနာကံဒီရဏကဥပက္ခဖြစ်ခြင်းဖြစ်မယ်သောမနတဖြစ်ခြင်းဖြစ်မယ်ဒီမှာတော့နည်းနည်းဥပက္ခအဖြစ်များတယ်နော်ဘုထောကလည်းဥပက္ခဇောရီကြတော့မိမိရဲ့နှလုံးသွင်းမှုအပေါ်မူတည်ပြီးတော့သောမနတဇောလည်းဖြစ်ခြင်းဖြစ်မယ်ဒေါမနတဇောဖြစ်ခြင်းဖြစ်မယ်ကုသိုလ်ဖြစ်ခြင်းဖြစ်မယ်အကုသိုလ်ဖြစ်ခြင်းဖြစ်မယ်တိုးတော့တကယ်ရှုနေတဲ့ပုဂ္ဂိုလ်မှာတော့ကုသိုလ်ဇောရီဖြစ်ပါတယ်နော်အဲဒီတော့ ကုသိုလ်ဇောတိမှာကြတော့ဒုက္ခဝေဒနာမဟုတ်တော့ဘူးသောမနတဝေဒနာဖြစ်ခြင်းဖြစ်မယ်ဥပ္ပခဝေဒနာဖြစ်ခြင်းလည်းဖြစ်မယ်ဒီနှစ်ခုပဲရှိတယ်အကရင်အကုသိုလ်ဇောဖြစ်မယ်ဆိုရင်တော့ဒေါမနတဝေဒနာဖြစ်ခြင်းလည်းဖြစ်မယ်ဒီသဘောလောက်တော့ရှိတယ်သို့တော့ဒီလိုရှုနေတဲ့ပုဂ္ဂိုလ်မှာတော့များသောအားဖြင့်ဒေါမနတဇောတိတ်မဖြစ်လို့ပါဘူးအကုသိုလ်ဇောတွေပဲအဖြစ်များတယ်ဒီလိုဆိုလိုတဲ့အတိပ္ပယ်လေးကဒုက္ခဝေဒနာလေးကဒီဝိရိယစဉ်တစ်ခုအတွင်းမှာတစ်ချက်ပဲဖြစ်တယ်ကျန်တဲ့ဝေဒနာတွေတော့မသိဘဲနဲ့ဒီဒုက္ခဝေဒနာလေးတစ်ခုပဲသိတယ်ဆိုတော့လုံလောက်ပါမလား လုံးလုံးဒါပြောချင်တာနော်ခဏမပြောဘူးနောက်တစ်ခုဝေဒနာတစ်ခုပဲသိတယ်ရှင်မဲဆက်စရတိတွေကိုမသိဘူးဆိုလဲဒါခဏမပြောဘူးဒါမလုံးလောက်ဘူးအဲ့ဒါကြောင့်စနစ်တကျခုလိုရှုနိုင်ဖို့လိုတယ်ဆိုပြီးအထက်ကရကအရှင်းထားပါတယ်အဲ့ဒီမထေကြီးလိုရှုနိုင်ဖို့ဒီတော့ဟိုစောင့်နေတဲ့ကိုတော့ဘာပြောလဲအရှင်ဘုရားဒီလောက်တော့သိနေရင်လေဒီဝေဒနာကိုသိခံဖို့ဘယ်လောက်ကောင်းလဲအရှင်ဘုရားဘာဖြစ်လို့ညင်းနေလဲဟောခက်ပုံပါခက်ပုံပါကဲကဲ တပည့်တော်သိခံပါမယ်ဒီလောက်ပဲမထေကြီးကတော့သူကဟိုတရားနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဆိုတော့ပြန်မပြောတော့ပါဘူးသူ့ကိုပြောနိုင်တဲ့အားလည်းမရှိဘူးအန်ကျက်ပြီးတော့တအားသိခံလိုက်တော့ဘာဖြစ်သွားလဲဆိုတော့ဒီလေးကတအားထိုးနေတော့ဘိုက်ကိုခွဲထွက်ပလိုက်တယ်လေတင်တော့ကဘိုက်ခွဲထွက်လိုက်တဲ့အခါကျတော့ဦးရေခင်ညောင်သောဘုံမှာပုံထက်နေတယ်ဒါပေမဲ့အဲ့ဒီချိန်ခါမှာသူတက်တယ်ရရသွားတယ်နည်းနည်း ပြင်းထန်နေတဲ့ခန္ဓာသားနေရတဲ့ဒုက္ခဝေဒနာတတ်တာသွားတယ်အဲ့တတ်တာတဲ့အချိန်ကလေးမှာယုတ်တိဏ္ဍနေသိသိပြီးတော့အနိစ္စဒုက္ခတတ်တဲ့လက္ခဏာကြီးသုံးထပ်တင်ပြီးရှုတာဟိုဆေးုံသွားပေါ်ရင်ဟိုကားခေါ်လိုက်လေဆိုတာမရှိဘူးနော်ဒါတော့ဝိပဿနာပဲရှုဖို့ဒါစဉ်းစားတယ်နော်အဲ့လိုရှုဖို့စဉ်းစားလိုက်တဲ့အချိန်အရှုလိုက်တဲ့အချိန်ကမှာမလေးစဉ်ဖုန်လေးစဉ်မကြခင်ပေါ်ပြီးတော့ယဟနာဖြစ်သွားပါတယ်ယဟနာဖြစ်ပြီးတဲ့အရဟတမေအရဟတဖို့ရဲ့နောင်ပိဿဝကနာဇောဝိတိ ကြပြီးတာနဲ့တပည့်နဲ့တပရိနိဗ္ဗာန်ဆံသွားတော်မူတယ်ဒါကဘာဖြစ်လို့လဲဆိုတော့အသက်တူတိုက်တဲ့ကံတွေကိုတစ်ချိန်ကသူထူထောင်ခဲ့ဘူးတယ်နော်အသက်တူတိုက်တဲ့ကံကိုထူထောင်ခဲ့ဘူးတဲ့အတွက်ယဟန္တာတော့ဖြစ်တာကတော့ပါရမီပြည့်အကောင်းတဲ့အတွက်ယဟန္တာဖြစ်တော့ရောက်တာမှန်တယ်ဒါပေမဲ့တစ်ဖက်ကအသက်တူတိုက်တဲ့ကံကိုထူထောင်ခဲ့တဲ့အတွက်အသက်တူသွားရတယ်ဒါပြောတာပဲနော်ဒါတစ်ချိန်လုံးကသွေးစုံသောလက်ရှိခဲ့တာနဲ့ပတ်သက်လို့နော်ဒီအချက်နဲ့ပတ်သက်ပြီးဘုန်းကြီးနည်းနည်းတော့ထပ်ပြောကြပါမယ် ဒကမကြီးတွေဒကကြီးတွေကိုတက်တက်လွန်စားစေခြင်းလို့ဘုန်းကြီးဒီလိုသဘောနဲ့ပြောတာတော့မဟုတ်ဘူးเนาะဒါပေမဲ့စဉ်းစားဖို့အတွက်ပါဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုရင်တော့တောတောရွာဒလိဆိုရင်တော့ဈေးမှာဒီတန်ခါရောက်တာဒီအသားတွေရောက်တာကတော်တော်လေးနေပါတယ်မြတ်သောအပြင်ကိုယ်ရင်ကိုယ်ကြက်ကလေးတွေမွေးကြက်ဦးလေးတွေမွေးပြီးကြက်ဦးပြုတ်စားကြက်ကြက်ရိုက်ကစားဒီလိုပဲလုပ်နေကြတာအဲ့ဒီအခါမှာအိမ်မှာမိသားစု၅ဦးရှိတယ်ထားတော့ ယောက်ကတတ်တယ်ဘလူအတွက်တတ်လဲမိသားစုအလုံးအတွက်တတ်တယ်တတ်ပြီးစားကြတယ်စားလိုက်အဲ့တယောက်ပဲပါဏိပါဒကံထိုက်တာမဟုတ်မိသားစု၅ဦးလုံးပါဏိပါဒကံထိုက်တယ်သိရင်တတ်တယ်တို့အတွက်တတ်တယ်ဆိုတာသိရင်တတ်တယ်စားကြတာစားဘူးတယ်မဟုတ်လားဘုန်းကြီးတို့လည်းငငယ်မသိတော့စားကြရမိတာပဲဟုတ်တယ်မလားသိကြဖို့ကုန်တယ်ဒါပါဏိပါဒကံနေအလိုလိုဖြစ်ကုန်တာပဲဒါကြောင့်သူတော်သူမြတ်တို့ရှိရပฏิရူပဒေသမှာလူမဖြစ်ရခြင်းဒီတော်ကံဆိုးတယ်နော်ဒီတော့ နောက်တစ်ခုဘုန်းကြီးတို့ရည်ညွှန်းသားခေါ်တော့ပေါ့တချို့ကတော့ခုံတင်သားဆိုပြီးတော့သုံးရတယ်ဈေးမှာရောင်းတာကိုဝယ်ဆိုင်အပြစ်မဖြစ်ဘူးလို့ပြောကြတယ်အဲ့ဒီအချက်တွေပတ်သက်ပြီးနည်းနည်းစဉ်းစားဖို့အချက်ကလေးတစ်ခုတော့ဘုန်းကြီးပြောချင်ပါတယ်ကျောင်းတဲ့တစ်ခုမှာယဟန်တန်ကတထောင်လောက်သတင်းသုံးတယ်ဆိုကြတော့ဒီယဟန်တန်ကတွေတထောင်အတွက်ခုနကချက်တွေဝက်တွေစီစဉ်ပြီးတော့လှူဒန်းကြတယ်လှူဒန်းတဲ့အခါမှာ လူတန်းတဲ့ပုဂ္ဂိုလ်တွေရဲ့ရည်ရွယ်ချက်ကဒီတန်ခါတထောင်အတွက်ဆိုတဲ့ရည်ရွယ်ချက်ရှိခဲ့မယ်ဆိုရင်ဒီအသက်တွေကိုတတ်တဲ့အချိန်ခါတဲ့ကဒီတန်ခါတထောင်အတွက်တတ်တယ်ဆိုတဲ့ရည်ရွယ်ချက်ရှိခဲ့ရင်တော့ဒါမလွယ်တော့ဘူးဆိုလိုတာကတော့လီလာဝိတော်ဝိတော်တဏီကျမ်းကိုရေးတဲ့နမောစရောဘုရားကြီးဆိုတာသူကဝက်၃ခုရှိတယ်ဆိုပြီးသူကရေးတယ်ဝက်၃မျိုးရှိတယ် အလှဝက်ကဝပွဲဝက်ကကထိန်ဝက်ကဆိုပြီးဝက်သုံးမျိုးရှိတယ်ဆိုပြီးသူကရေးထားတယ်တော့မှဆိုလို့ရှိရင်ကထိန်ဖြစ်ပြီဆိုရင်လည်းကထိန်အတွက်ဝက်စီစဉ်တော့တာပဲတော့မှဝပွဲဆိုပြီးဝတ်ဆောင်ပွဲတွေလုပ်ကြတယ်အဲ့ဒီဝတ်ဆောင်တဲ့ပုံကိုယ်တွေစားဖို့ဆိုပြီးတော့လည်းဝက်တွေကိုစီစဉ်ကြပြန်တယ်နောက်အလှဝက်အလှတန်းတော့မှလုပ်ပြီဆိုလို့ရှိရင်လည်းသွားမှာပြီဘယ်နည်းမရဘလောက်လိုချင်တယ်ဆိုတော့ဒါအလှအတွက်စီစဉ်ကြတယ် အဲ့ဒီလိုဝတ်တည်ကြတော့ရည်ညွှန်းသားလို့ခေါ်ပါတယ်နော်စီစဉ်ထားတယ်ခုနကသံဃာတထောင်ရှိတဲ့ကျောင်းတဲ့အတွက်ယဟန်သံဃာတွေလှူဖို့ဆိုပြီးစီစဉ်ထားတယ်အဲ့ဒီစီစဉ်ထားတာကိုယဟန်ညီတွေကတချို့ယဟန်ကသိရရင်သိခဲ့တဲ့ပုဂ္ဂိုလ်စားခဲ့ရင်ဒါယဟန်လည်းပါဠိဗဒကံထိုက်တယ်မသိတဲ့ပုဂ္ဂိုလ်တွေကြတော့အဘတ်တော်သိတယ်ပါဠိဗဒကံတော့မထိုက်ဘူးသူတို့မသိလို့ဟုတ်တယ်မလားခုသံဃာတထောင်မှာ သိတဲ့ပုဂ္ဂိုလ်တွေကဗန္ဓိဗတ္တကံထိုက်တယ်ဆိုရင်ဒီမကြီးတွေနည်းနည်းစဉ်းစားကြည့်တာဈေးမှာရွာတရွာမှာဈေးမှာဝက်တွေစီစဉ်ထားတယ်ချက်တွေစီစဉ်ထားတယ်အဲ့ချက်တွေဝက်တွေကဘလို့တော့လဲဒီရွာသူရွာသားတွေအတွက်ပဲအဲ့ဒီလိုဥတည်ချက်မရှိဘူးလားရှိနေတယ်နာနည်းနည်းစဉ်းစားနော်နောက်တစ်ခုမြို့တစ်မြို့မြို့တစ်မြို့မှာချက်တွေဝက်တွေစီစဉ်တယ်ဘလို့တော့လဲဒီမြို့သူမြို့သားတွေအတွက်ပဲ အဲ့ဒါကြောင့်နည်းနည်းတော့စဉ်းစားနော်ဘုန်းကြီးစဉ်းစားဖို့ပြောတာပဲဒီဥစ္စာကဟိုဆံပြတ်ကြနိုင်တဲ့လုပ်ငန်းတွေနော်ဆံပြတ်ကြတယ်ဆိုတာအလုံးကြဘူးကြမယ်ဟိုဘုရားရှင်လက်ထက်ကနောဒသမတူလူကနောဒမပါရင်မစားသမင်းစားလို့မရဘူးဒီနေ့မှာတော့သူစားဖို့ဆိုပြီးခြံထားတဲ့အသားကိုမိတ်ဆွေရင်းနှီးတဲ့မိတ်ဆွေတို့ကလာပြီးတော့အတင်းယူသွားတယ်အတင်းယူသွားတော့နောဒကမရှိဘူးမရှိတော့အင်ရှင်မက နွားသားချက်မထားမိဘူးသူကရေချိုးပြီးသမီးစားမယ်လို့တော့နွားသားမပါတဲ့ခါကျတော့အင်ရှင်မကိုသူကဆူတယ်မဟုတ်ဘူးရှင့်မိတ်ဆွေအတင်းယူသွားတာကျွန်မလည်းပြောလို့မရဘူးဒါနဲ့သူကဓာဆွဲပြီးတော့နောက်ဖွေးဆင်းသွားလိုက်တယ်နောက်ဖွေးမှာချီထားတဲ့နောက်နေ့တပ်ဖို့ချီထားတဲ့နွားပါဇက်ထောက်ပြီးတော့အဲရှာဖြတ်လိုက်တယ်ရှာဖြတ်ပြီးတော့ရော့သွားအဲရှာချက်ပြီးတော့ဆိုပြီးတော့အဲ့ဒါပြောလိုက်တယ်နွားနောက်ဖွေးမှာတော့အကြီးကျယ်အော်နေရပြီရှာကိုအချက်ခန်းလိုက်တဲ့အခါကျတော့ချက်ပြီးစားရအောင် ရှားပေါ်တင်လိုက်တာနဲ့သူ့ရှာအဲ့ပဲလဲအိမ်မှာပြတ်ကြတော့တာပြတ်ကြလိုက်တော့သူကအိမ်နွားလိုပဲခုနှစ်ရက်လုံးလုံးអော်ပြီးတော့မှသေပြီးတော့မှဝေစင်ကလေးရောက်သွားတယ်ဒါကြောင့်သူကရှံပြတ်ကြနိုင်တဲ့အသားတွေပဲနော်ဒါကိုယ့်အတွက်ဆိုပြီးတော့သတ်မှတ်ချက်ရှိခဲ့ရင်နော်ဒါကြောင့်နည်းနည်းလေးတော့စဉ်းစားကြပေါ့နော်ဒီတော့ကဲအဲ့ဒီမှာအသက်ဒိုစေတတ်တဲ့ကံကဒီသူများကိုအသက်ဒိုအောင်တပ်ဖြတ်တဲ့လုပ်ငန်းပဲနော်သူများကိုအသက်ဒိုအောင်ပြုလုပ်ခြင်းဒီမိမိအသက်ဒိုကိုအကြောင်းတစ်ခုဖြစ်တယ် နောက်တစ်ခုဘုရားဟောပြီတက္ကရာလူလည်းဤလောကမှာမိမဖြစ်စေယောက်ျားဖြစ်စေအချို့သောသူသည်အသက်တခြင်းကိုပရွေ့အသက်တခြင်းမှရှောင်ကြဉ်၏ဒုက္ခကိုခြားထားပြီးဖြစ်လက်တကိုခြားထားပြီးဖြစ်ရှက်ချင်းရှိတဏှာချင်းရှိခသိန်းသောတ attva တို့၏အစည်းအဝေးကိုလိုလားလျက်နေထိုအသက်တခြင်းမှရှောင်ကြဉ်သူသည်ဤသို့ပြည့်စုံသောဤသို့ကောင်းစွာဆောက်တည်သောထိုကံကြောင့်ကိုယ်ခန္ဓာပျက်စီး၍သိပြီးသည်မှနောက်၌ကောင်းသောလရာနတ်ပြည်လောကသို့ကံရောက်ရ၏ ကိုခန္ဓာပြည့်စုံတည်ပြီးဒီမှနောက်၌ကောင်းသောလရနတ်ပြည်လောကသို့အကဲ့ရဲ့မကရောက်ဖဲလူအဖြစ်သို့ရောက်ခဲ့လျင်ထိုထိုဖြစ်လျက်အမျိုး၌အသက်ရှင်ရ၏တခါတော်လူနှင့်ထိုအသက်တန်ခြင်းကိုပယွေအသက်တန်ခြင်းမှရှောင်ကျဉ်ခြင်းဒုက္ခချထားပြီးဖြစ်ခြင်းလက်နက်ကိုချထားပြီးဖြစ်ခြင်းအရှက်ရှိခြင်းအတနာရှိခြင်းအလုံးစုံသောတ attva တို့၏အစည်းအဝါကိုလွန်လာခြင်းသည်အသက်ရှိခြင်းကိုဖြစ်စေတတ်သောအကျင့်တည်းသူတစ်ပါးကိုအသက်ရှိစေလိုတဲ့စိတ်ထားလေးကမိမိအသက်ရှိဖို့အကြောင်းတစ်ခု ဖြစ်လာတယ်နော်နမူနာလေးကတော့အရှင်ဘာကုလအာလုံးကြဘူးလေအနာရောဂါသိကင်းတယ်တချိန်ပေါ့တခုသောဘဝမှာဘုရားရှင်နဲ့ဆုံးတယ်သူတို့ကတိုးထဲမှာယသိတယ်နော်ဘုရားဘွဲတော်တော့ဘုန်းကြီးအနောမတ္တိဘုရားလို့လည်းထင်တယ်နော်မေ့နေပါတယ်ကဲအဲ့ဒီမှာယသိတွေဖြစ်တော့သူတို့ဇံပင်ညင်နေရနေတဲ့သူတော်ကောင်းတွေပါဒါပေမဲ့လို့ဘုရားရှင်ကလည်းသူတို့ကိုချီးမြှောက်တော်မူလို့တဲ့အတွက်သူတို့တော်တဲ့ဟိမန္တာတော်ထဲမှာတရင်သုံးနေတော့သူတို့တော်ကိုဇံပင်ညင်နဲ့ကြွလာပါတယ် ကြွလာတဲ့အခါမှာဘုရားရှင်ကသူတို့ယသိသင်္ကန်းကျောင်းလေးတွေမှာဝင်ပြီးတော့ထိုင်ပြီးသတင်းသုံးလိုက်တဲ့အခါဘုရားရှင်မှာလေနာယောဂဆွဲလာတယ်။လေနာယောဂဆွဲလာတဲ့အခါကျတော့သူတို့ပဲယသိတွေကိုချက်ချင်းတကိုးပင်ကြီးနဲ့သူလိုရှိတဲ့သူကမှန်ကြလိုက်တဲ့ဗစိမိဗစိမိဗစိမိသူတို့နားလေတယ်။အဲဒီစင်းပြည့်တွေသူကစုဆောင်ကြည့်ဆိုပြီးတော့ခိုင်းလိုက်တော့တကိုးရှိတဲ့ပုဂ္ဂိုလ်တွေကတော့ဒါတကိုးနဲ့ဆိုတော့ခဏလေးနဲ့ရောက်လာတယ်။ရောက်လာပြီးဒီစင်းပြည့်တွေကြိတ်ပြီးတော့မြတ်စွာဘုရားကိုဆက်ကလှူဒန်းပူဇော်ခဲ့တယ်။ဘုရားရှင်က ကိုအသက်ရှည်စေလိုတဲ့စိတ်ထားဘုရားရှင်အပေါ်နဲ့ကျင်နာတနာတဲ့ကရုဏာစိတ်ထားအကောင်းတဲ့မေတ္တာတရားဒီလိုမေတ္တာတရားတွေကရုဏာတရားတွေထင်ရှားရှိနေတဲ့အတွက်ဒီလိုလှူဒန်းပူဇော်လိုက်တဲ့အခါဒီဘုရားရှင်ကိုအသက်ရှည်လိုစေလိုတယ်ဆိုတဲ့ဒီစိတ်ဓာတ်ကသူအသက်ရှည်ဖို့အကြောင်းဖြစ်လာတယ်ဘုရားရှင်ကိုကျမ်းမာစေလိုတဲ့စိတ်ဓာတ်ကသူကျမ်းမာဖို့အကြောင်းလည်းဖြစ်လာတယ်နော် ဒီကံကြီးကသူကနောက်တဘုရားတဆုံနဲ့လည်းထပ်ဆုံပါသေးတယ်နော်ဒီတော့ဒီလိုကောင်းမှုကုသိုလ်တွေကိုသူကထူထောင်တဲ့အချိန်ခါမှာသူတို့ကမေတ္တာဇန်ကြီးလည်းအကောင်းပေါင်းတန်စွာဖြင့်ရှုပွားနိုင်တဲ့သတော်ကောင်းတွေဖြစ်တယ်ကရုဏာကံမုဒိတာကံဥပက္ခံဆံဆိုတဲ့ဒီဇန်ကြီးကိုပြမစိုးတရားတွေကိုကြာကြာနှံ့တာပွားနေတာဒီပြမစိုးတရားတွေကနည်းနည်းလေးနားထောင်ကြည့်ပါလားအယံတဗုရိတောအဝေရော ဟောတုအပြပိဇောဟောတု အနိကောဟောတုဒုက္ခိအတ္တနပရိဟရတုဤသတော်ကောင်းသည် ဘေးရန်ကင်းပါစေစိတ်ဆင်းရဲကင်းပါစေကိုယ်ဆင်းရဲကင်းပါစေကျမ်းကျမ်းမာမာချမ်းချမ်းသာသာဖြင့်မိမိခန္ဓာဝန်ကိုရွတ်ဆောင်နိုင်ပါစေဘယ်လိုတော့ဘလောက်ကောင်းတဲ့စိတ်ထားလဲသူကကပ်ပြီးဆောင်မယ်ဆိုတဲ့စိတ်ထားဟုတ်သလားသွေးစွန်းတဲ့လက်ဟုတ်သလားမဟုတ်ဘူးဒါသူတို့ဘာကိုအကျိုးကိုလိုလားတောင်းတနေတဲ့ဒီစိတ်ဓာတ်အဲ့ဒီစိတ်ဓာတ်ကမိမိအကျိုးရှိဖို့အကြောင်းဖြစ်တယ်ဒီမေတ္တာဇန်တွေကိုပွားပြီးတော့ပြမပြရောက်သွားတဲ့ပုဂ္ဂိုလ်ပြမပြမှာတချို့ကဘာပေါင်းများစွာအထိနေလို့ရတယ် လောက်အသက်ရှင်လဲနော်ရုပ်ရည်ကိုမတော်လို့ပြန်လာခဲ့ရင်လည်းအနာရောဂါကင်းပြီးတော့အသက်ရှင်တယ်ဒါကြောင့်ဒီဗြဟ္မစိုရတရားလေးတွေကိုဘုန်းကြီးကတော့ပွားသိခြင်းပါတယ်မေတ္တာကရုဏာမုဒိတာဥပက္ခဒီဗြဟ္မစိုရတရားတွေကိုပွားနေတဲ့ပုဂ္ဂိုလ်ဟာအရှုံးမရှိပါဘူးအကင်း၍အကြောင်းအားလျော်စွာဗြဟ္မပြည်ကိုရောက်ခဲ့မယ်ဆိုရင်လည်းဗြဟ္မပြည်မှာကဘာပေါင်းများစွာအထိနေလို့ရပါတယ်။ဘလို့အသက်ရှည်တယ်ဆိုတာခံမှန်းကြည့်ပေါ့နော်။ တကဘာတကဘာရဲ့တန်တန်ကမဏိညာကပြောခဲ့ပြီးပါပြီအမတန်ရှည်တယ်အဲ့ဒီလိုကဘာဘောင်းကိုများစွာပဲအဲ့တော့လူမြင်လူလောကကိုအကြောင်းအလျော်စွာတပတ်ပြန်ရောက်ခင်လေအသက်ရှည်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဒီလိုကံဒီကထူထောင်လိုက်တဲ့အတွက်ရှင်ဘာကုလအလုံးကြောက်ကြတယ်အထိန်တော်တို့ရဲ့ဂရိမေလျော်မှုကြောင့်ရေထဲမှာသွားပြီးတော့ဟိုသူတို့အာခင်္ဂမြစ်ထက်ပေါ့လေသွားပြီးတော့ရေချိုးတယ် ဒီချိုးတဲ့ကံမှာအထင်းတော်ရဲ့တတိလက်မေ့လျော့မှုကြောင့်ကလေးကိုငါဟတ်သွားတာမသေးပါဘူးဘာဖြစ်လို့လဲမသေးတဲ့တဲ့ဂန်တွေကိုသူကကြက်ကြက်နဲ့နဲ့ထူထောင်ထားပြီးတဲ့ပုဂ္ဂိုလ်ပဲဒီငါကဒီသရဝကုံမြုံမိတာနဲ့သူနေလို့မရတော့အဲဒီပိုက်ကွန်တစ်ခုမှသွားမိပြီးအဲ့ဒါတတိကရောတယောက်ကဒီဥစ္စာကိုခွဲလိုက်တော့အထက်ကလေးရတော့သာသမီဖြစ်နေပဲမွေးစားထားတာပဲဒီတရင်ကိုမိခင်ရင်ဖြစ်တဲ့ပုဂ္ဂိုလ်ကကြတော့လိုက်တော်ပြီးတရားတွေ့လိုက်တော့ တရားသူကြီးတွေလည်းအဆုံးဖြတ်ခက်တော့ကဲဟိုဘက်မှာ6လဒီဘက်6လမွေးစေဆိုပြီးတော့ပဲဘာကုလဆိုတာကဒွေကုလဒွေကုလဆိုတာကအမျိုးနှစ်ခုကပိုင်တဲ့ကလေးဟိုဘက်အမျိုးလည်းပိုင်ဒီဘက်မျိုးလည်းပိုင်စေဆိုပြီးဒီလိုပဲဆုံးဖြတ်လိုက်ရတယ်နော်ဒါပြင်းနဲ့စီစဉ်ကနည်းနည်းလေးဆွဲဆောင်ထားတော့သူကကဏ္ဍကမြင်ရလဲကတ်နေတယ်ထင်ပါတယ်ပြုံးတယ်ထွက်လို့မရအသက်80ကျမှသာသနာပေါ်ဝင်ရောက်ပြီးရှင်ဟန်ပြုတ်ပါတယ် အဲ့ဒါရှင်ဘာကုလကိုအားကြပြီတို့လည်းအသက်80ကျော်မှပြုမယ်ဒီလိုတော့မလုပ်နဲ့တော့အသက်80ကျတဲ့အခါမှာသာသနာ့ဘုံရောက်ပြီးရှင်ပြုလိုက်တာခုနှစ်ရက်ပဲနေတယ်ပုထုဇဉ်ဘုံနဲ့ခုနှစ်မြောက်တဲ့နေ့ယဟန္တာဖြစ်သွားပါတယ်နော်ယဟန္တာဖြစ်တဲ့နောက်ထပ်အသက်80လူပြည်လူလောကမှာဒရင်ဆက်သုံးသွားပါတယ်နော်ဒါကြောင့်အသက်ရှင်တဲ့တဲ့ကံကိုထထောင်ခြင်းသည်အသက်ရှင်ဖို့အကြောင်းဖြစ်တယ်အဲ့အသက်ရှင်ဖို့အကြောင်းနဲ့မှာဘုန်းကလိုမေတ္တာဘာဝနာကရုဏာဘာဝနာမုဒိတာဘာဝနာ ဥပက္ခဘာဝနာတွေကိုစနစ်တကျပွားထားကြတယ်အဲဒီလိုပွားထားတဲ့ပုဂ္ဂိုလ်တွေကသူတို့ဘာတွေကိုအသက်ရှည်ရှည်လိုတဲ့ကောင်းကျိုးချမ်းသာတွေကိုကြီးပွားတိုးတက်နေတာမြင်လိုတဲ့ဆိုတဲ့ဒီစိတ်ထားကမိမိအသက်ရှည်ဖို့ကောင်းကျိုးချမ်းသာအဖျားဖျားတွေရရှိဖို့အကြောင်းတစ်ခုဖြစ်သွားတယ်နော်ဒါကိုနည်းနည်းကံကံအကျိုးကိုနားလည်ဖို့လိုတယ်အဲနောက်တစ်ခုနောက်တစ်စုံပေါ့နော်လွတ်လင်ဤလောကနဲ့မိမဖြစ်စေယောက်ျားဖြစ်စေအချို့သောသူသည်လက်ဖြင့်၎င်း ခဲဖြင့်၎င်းဒုဖြင့်၎င်းဓာလည်းနဲ့ဖြင့်၎င်းတတ္တဝတို့ကိုညှင်းဆဲလိရှိထိုတတ္တဝကိုခန္ဓာပစ္စည်းဟင်ထိုတတ္တဝတို့ကိုညှင်းဆဲလိရှိသူသည်ဤသို့ပြည့်စုံသောဤသို့မှန်ရစွာဆောက်တည်သောထိုကံကြောင့်ကိုခန္ဓာပစ္စည်း၍တေပြီးဒီမှာနောက်၌ချမ်းသာကင်းရာမကောင်းသောလရာဖြိုဖျဲကြရာငရဲသို့ကပ်ရောက်ရ၏ကိုခန္ဓာပစ္စည်း၍တေပြီးဒီမှာနောက်၌ချမ်းသာကင်းရာမကောင်းသောလာရာ မကောင်းသောလက်ရဆိုတာတော့မကောင်းမှုပြုသူတို့တွားရောက်ရာနေရာလို့ဆိုလိုတာပါနော်မကောင်းသောလက်ရဖြိုဖြင်းကြရာငရဲတို့အကြွေမကက်ရောက်ဖဲလူဖြစ်တို့ရောက်ခဲ့လင်ထိုးထိုးဖြစ်လျက်အမျိုးနဲ့အနာရောဂါများလူလင်လက်ဖြင့်၎င်းခဲဖြင့်၎င်းတို့ဖြင့်၎င်းလက်နဲ့ဖြင့်၎င်းတ attva တို့ကိုညှိစက်လိရှိခြင်းသည်အနာရောဂါများခြင်းကိုဖြစ်စေတတ်သောအကျင့်သည်ဘုန်းကြီးတို့ ပုဏိကတမထေကြီးအကြောင်းဘုန်းကြီးဒီနေရာမှာနည်းနည်းပြောချင်ပါတယ်နော်သူပါရမီမျိုးစေ့လေးလည်းတစ်ဖက်ကအကောင်းဘက်ကထူထောင်ခဲ့တာတော့ရှိတယ်တော့ရှိတယ်တစ်ဖက်ကလည်းမကောင်းတဲ့ကံကိုသူကထူထောင်ထားတယ်သူကကတ္တဗဘုရားရှင်လက်ထက်တော်ကသူကမုတ်ဆိုးဖြစ်တယ်မုတ်ဆိုးဖြစ်တဲ့အခါမှာဘာမုတ်ဆိုးလဲလဲမုတ်ဆိုးတော့တာကုဏိကဆိုပြီးတော့ဒီလိုငှက်ကလေးတွေကိုလိုက်လိုက်ဖမ်းတယ်ငှက်ကလေးတွေကိုလိုက်လိုက်ဖမ်းပြီးတော့သူကရောင်းချစားတယ်ဆိုတော့ တခါတလေကြတော့ငှက်ကလေးအကြောင်းလို့မကုံမကုံတဲ့ငှက်ကလေးတွေသူကဖတ်လို့တာခြေတော်ကလေးတွေရိုက်ချိုးထားတယ်အတောင်လေးတွေရိုက်ချိုးထားတယ်ခြေတော်ရိုက်ချိုးထားတဲ့အတွက်မသွားနိုင်ဘူးအတောင်ကိုရိုက်ချိုးလိုက်တဲ့အတွက်ပြန်လဲမပြန်နိုင်ဘူးအကိတတ်ထားမယ်ဆိုရင်လည်းသူကနောက်တဲ့ကိုမရောက်ရင်ပုတ်သွားမှာဆိုတော့သူကတတ်လည်းမထားဘူးစဉ်းစားကြည့်ဟုတ်တယ်မလားမသေးတော့မသေးသေးဘူးသူကညှင်းဆဲထားတာနော်ပြီးတော့မှသူကအရှင်တန်းရောက်တာပဲ တတ်တာတော့ဟိုလူဟိုဝယ်တဲ့လူကတတ်လိုက်မှာဒါဒီချက်နဲ့ပတ်သက်ပြီးတော့ဘုန်းကြီးဒီငှက်ကလေးတွေကိုဘေးမဲ့လွတ်ထားတဲ့ပတ်သက်ပြီးဘုန်းကြီးအတွေ့အကြုံလေးတခုတော့ပြောချင်ပါတယ်တချို့ကဘုန်းကြီးမွေးနေဆိုပြီးတော့ငှက်တွေဝယ်လာပြီးတော့လွတ်တယ်ဘုန်းကြီးကတော့အဲ့ဒါနောက်တော့တတ်ထားတယ်မလုပ်ပါနဲ့တော့ဘာဖြစ်လဲဆိုတော့ခုခေတ်ကညာကသိမ့်များလာတယ်အဲ့ဒီငှက်ဖမ်းတဲ့အကောင်ကြီးကဒီငှက်ကလေးတွေကိုဘိန်းကျွေးထားတာ ဘိန်းကျွန်းတက်လိုက်တဲ့အခါကျဘိန်းရေပေါ့ဘိန်းရေဖြောပြီးတော့အဲ့ဘိန်းရေကိုတိုက်ထားတာတိုက်ထားတော့ငှက်တရဘိန်းစွဲနေတာဘိန်းစွဲနေတဲ့အချိန်ခါကျတော့သူကဘုန်းကြီးတို့လွတ်လိုက်ပြီလွတ်လိုက်ပြီးအဲ့ငှက်ကဖယ်ပြန်ရောက်တယ်သူရှိပြန်သွားတာခက်ပေါ့ဩတခါတော့ကလည်းခိုလေးတွေပေါ့လေခိုစရကတော့ဟိုခော့လို့ဘုန်းကြီးတို့ခေါ်တယ်တညင်နဲ့ခိုနဲ့ဆက်ထားတာဘယ်လိုဆက်တယ်လဲလို့သူတို့မေးကြည့်လိုက်တော့ခိုးဥတွေကိုသူတို့ကရှာပြီးတော့အဲ့တညင်ဥတွေထဲဝတ်တယ်ထဲသွားထည့်ထားတာ မွေးလာတဲ့အခါကျတော့ခော့လေးတွေမွေးလာတယ်။တင်ញင်လည်းမဟုတ်ခိုလည်းမဟုတ်ပေါ့။ဒါပြီးလည်းကောင်းကင်ပြတ်နိုင်တယ်။တချို့အဖြူလေးတွေဆိုလို့ရှိရင်သိလှတယ်။ဒီနေ့မှတခါတယောက်ကကြောင်းမှာဖေးမယ်ဆိုပြီးတော့လာလှူတယ်။ဘုန်းကြီးလည်းလက်ခံထားလိုက်ပါတယ်။အတို့တပြင်းတော့ဒီလက်ရှင်တွေကဒီခိုလေးတွေကိုချစ်လိုက်တယ်လို့။ဟောသူတို့ကိုချုပ်လည်းမထားချင်ဘူး။နှစ်ရက်သုံးရက်လောက်ကြာတော့ဆရာတော်လှုပ်ရင်လှုပ်လို့ရမယ်ဆိုတော့ဘုန်းကြီးကလည်းလှုပ်လိုက်မိတယ်။လှုပ်လိုက်တဲ့အခါကျတော့တရက်လောက်တော့သူတို့အကြောင်းကိုလှဲလှဲလှဲပြီးဝဲနေတယ်။ နောက်တော့နည်းနည်းလေးဝေးဝေးလေးဝဲတယ်နောက်တည့်လည်းကြောက်အပြီးပြန်သွားတော့တယ်မလာတော့ဘူးဘယ်ပြန်သွားလဲဆိုတော့သူကဘိန်းရေကျွေးထားတဲ့နေရာပြန်တာပဲဒါကြောင့်ဘုန်းကြီးလည်းအဲ့ဒါမလုပ်ပါနဲ့တော့လို့ပြောထားရတယ်နောက်တစ်ခုငားလာငားလည်းမလုပ်ပါနဲ့တော့ဘာဖြစ်လို့လဲဟိုရေကန်ထဲမှာဒီငားကိုလွတ်လိုက်ရင်ဟိုမှာစောင့်ပြီးစားမယ်ငားစောင့်ခဲ့ပေါ်မှာရေကန်ထဲသွားလွတ်ထားတော့မှန်တယ်ဟိုမှာဒီလွတ်လိုက်တာနဲ့ဟိုကစောင့်ပြီးငားကြီးကြီးကစောင့်ပြီးဒီကောင်နေစားတော့တာပဲ ဟာမဖြစ်ပါဘူးလေလို့သူဟိုမှာသေအောင်မဲ့ကိုလှုပ်တယ်လို့ဖြစ်နေတယ်အဲ့ဒါလည်းမလှုပ်ပါနဲ့ဆိုပြီးတားထားတယ်ဒါကြောင့်ဘုန်းကြီးတို့နိုင်ငံကတော့တော်တော်လေးခက်တယ်နော်ကဲဒီမှာသူပြောချင်တာကဒီပုရိကတမထေက तू ကငှက်ကလေးတွေကိုဖမ်းပြီးတော့ခြေတော်ရိုက်ချိုးအတောင်တွေရိုက်ချိုးပြီး तू ကအဲ့လိုထားတယ်အစာတော့ကျွေးထားတယ်နောက်နေ့ရောင်းတယ်ရောင်းလို့ဝယ်ရလို့ရှိရင်တော့ရောင်းလိုက်တယ်အဲ့ဒီစနစ်နဲ့ तू ကလက်ကျင့်ခဲ့တာ တစ်ဖက်ကလည်းနိဗ္ဗာန်ရောက်ကြောင်းပါရမီတရားလေးတွေကိုတစ်ချိန်ကစုစည်းခဲ့ဖို့တာရှိပါတယ်ပါရမီမျိုးစုလေးလည်းရှိတယ်ရှိတော့တစ်ချိန်မှာမြတ်စွာဘုရားလက်ထက်တော်မှာသူကသာသနာ့ဘောင်ရောက်ပြီးရှင်ပြုတယ်ဒါပြိနဲ့ယဟန်တရားတွေကိုသိချာအထုတ်ပါတယ်အထုတ်တော်လည်းမေဖို့နိဗ္ဗာန်ကမရနိုင်သေးဖြစ်နေတယ်သို့တော့ယုံနာတွေကိုစနစ်ကြသိတယ်အကြောင်းတရားတွေကိုစနစ်ကြသိတယ်အကြောင်းတရားတွေကယုံနာတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုတ်တာတင်ပြီးတော့ဒုတိယဝိပဿနာရှုနိုင်သို့တော့သူကဘာဖြစ်လာလဲ ဒီနေ့မှမညံဖုန်ညံမရနိုင်သေးတဲ့အချိန်တစ်ချိန်မှာအနာယောဂါတွေဖြစ်လာတယ်သူ့မှာပုတိကတ္တဆိုတာဒီကုလုံးကအပုတ်ရည်တွေဖြစ်သွားတယ်ဘယ်လိုဖြစ်လဲဆိုတော့သူပထမခန္ဓာကိုယ်မှာပဲစီလောက်ရှိတဲ့အနာပြည်ဘူးလေးတွေပေါက်လာတယ်အဲ့ဒီအနာဘူးတွေကနေပြီးတော့တဖြည်းဖြည်းကြီးလိုက်တာအနာတွေကအုတ်ရှင်တိလောက်အထိကြီးလာတယ်ကြီးလာပြီးတော့သူကပြည်ဘူးတွေပေါက်သွားတယ် ပေါက်သွားလိုက်တဲ့ခါကျတော့ဒီပြင်းတဲ့နေရာပုတ်သွပြီးတော့သူ့အင်းဘလို့မှမကတ်နိုင်တော့ဘူးယဟန်နေလည်းမပြုတ်ဆုံးနိုင်တော့ဘူးအဲဒီလိုဖြစ်နေဒါပြင်းတဲ့ဒီနေ့မှဘုရားရှင်ကလောကကိုကြည့်ရှုလိုက်တဲ့အခါဘုရားရှင်ရဲ့ဉာဏ်ကိုယ်ရည်ထဲမှာဒီပုရိကတမထေရကြီးပေါ်လာတယ်ပေါ်လာတော့ဆက်ပြီးဆင်ញင်ကြည့်လိုက်တဲ့အခါဒီနေ့ဒီပုရိကတမထေရကြီးအရတ္တဘုဆိုင်လိမ့်မယ်ဆိုတော့ဘုရားရှင်မြင်တော်မူပါတယ်သူ့ပါရမီတွေကရင့်နေပြီမြင်တော်မူတဲ့အတွက်ဘုရားရှင်ကဆရာတန်နဲ့တကွာလံဃာတွေကိုခေါ်ပြီးတော့ပုရိကတမထေရတန်ကြွသွားပါတယ် ဘုရားရှင်ကိုယ်တော်တိုင်မြတ်ဒီတန်ခမ်းနဲ့တန်ခမ်းတွေကိုချွတ်ချွတ်ပြီးတော့အဲရေလွေးတဲ့ဒုက္ခန္ဓာကိုယ်တွေကိုဆေးကြောပေးတယ်။နောက်တန်ခမ်းတွေကိုသွားပြီးတော့အလျှော်ခိုင်းတယ်၆အောင်လုံးတယ်၆ပြီးပြန်အိုခိုင်းတယ်။အဲ့ဒီခါမှာသူနည်းနည်းလေးသက်သာရရလာတယ်။သက်သာရရတဲ့အချိန်ခါမှာဘုရားရှင်ကအဲ့ဒီတေပိဝတ္တဓမ္မဒေသနာဆိုတဲ့ခုနကအနတ္တလက္ခဏာသုတ်တံမှာလာတဲ့ရှုခွက်ကိုသင်ပေးပါတယ်။စေတပုတိခန္ဓာ ရုပ်ဒီအိဋ္ဌာလားအနိစ္စလားအနိစ္စပါဗျာသူမြင်နေပြီတတ္တရတော့ပြန်ရှုလို့ရတယ်တရားကအနိစ္စဖြစ်တဲ့ဒီဒီယုံတရားဒီဒုက္ခလားဒုက္ခလားဒုက္ခပါဗျာအနိစ္စလည်းမှန်တယ်ဒုက္ခလည်းမှန်တယ်ဖောက်ပြန်ပျက်စီးတတ်တဲ့ဝိပရိနာမဓမ္မလည်းမှန်နေတဲ့ဒီယုံတရားကိုငါပဲငါဟာပဲငါရဲ့အတ္တပဲလို့ရှုသိမလားမရှုသိပါဘူးမြတ်စွာဘုရားစသည်ဖြင့်ဝေဒနာတင်ညာသင်္ခါရဝิญဉ်တွေလည်းဒီတိုင်းမေးတော့ဒီတိုင်းမဖြေတော့မှဘုရားရှင်ကတတ္တမတိဟစသည်ဖြင့်အတိတ်နာကပိစုပန်ဣဇဒဗိဒနော်အကြံအနု အယုတ်အမြတ်နီးအဝိဆိုတဲ့တစ်ဆက်တစ်မျိုးသောအချံပြတည်နေတဲ့ယုတ်ဝေဒနာတင်ညာသင်္ခါရဝิญဉ်ဆိုတဲ့ဂတိခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတာတင်ပြီးရှုဖို့ခေါ်ပေးလိုက်တဲ့အခါဘုရားရှင်ဒေသနာတော်နောက်ကိုလိုက်ပြီးတော့သူကလည်းရှုပွားသုံးသပ်နိုင်တဲ့အတွက်ဒေသနာတော်ဆုံးတဲ့အခါမှာအရတ္တဖို့တည်သွားပါတယ်နော်ဒါကြောင့်အရတ္တဖို့တည်ပေမဲ့လို့ခုနကအနာယောဂါကတော့တော်တော်ကြီးကိုထူပြောသွားတယ်ဒါကြောင့် သွေးစွန်းတဲ့လက်မဟုတ်ပေမဲ့လို့ဘရဝါတွေကိုညှင်းမှနှိမ့်ဆက်ခဲ့ရင်လည်းဒီလိုဒုက္ခမျိုးမျိုးတော့ရောက်နိုင်တယ်ဒါမိမိပြုခဲ့တဲ့ကံကမိမိကိုအကျိုးပေးနေတာပဲနော်နောက်တစ်ခုကတော့လူလန်နော်ဒီလောကနဲ့မိမဖြစ်စေယောက်ျားဖြစ်စေအချို့သောသူသည်လက်ဖြင့်၎င်းတုပ်ဖြင့်၎င်းဓာလက်နဲ့ဖြင့်၎င်းတတ္တဝါတို့ကိုညှင်းဆဲလျက်မရှိထိုတတ္တဝါတို့ကိုညှင်းဆဲလျက်မရှိသောသူသည်ဤသို့ပြည့်စုံသောဤသို့ကောင်းသောဆောက်တည်သောထိုကံကြောင့် ကိုယ်ခန္ဓာပစ္စည်းရဲ့ဒီပိဒီမှာနောက်၌ကောင်းသောလမ်းရနတ်ပြည်လောနတ်လောကသို့ကပ်ရောက်ရ၏ကိုယ်ခန္ဓာပစ္စည်းရဲ့ဒီပိဒီမှာနောက်၌ကောင်းသောလမ်းရနတ်ပြည်နတ်လောကသို့အကယ်၍မရောက်ဖဲလူဖြစ်သို့ရောက်ခဲ့လျင်ထိုထိုဖြစ်လျာအမျိုး၌အနာယောဂကင်းလွတ်လင်လက်ဖြင့်၎င်းဒုဖြင့်၎င်းခဲဖြင့်၎င်းဒါလည်းလည်းဖြင့်၎င်းတ attva တို့ကိုညှိစေလျက်မရှိခြင်းသည့်အနာယောဂကင်းခြင်းကိုဖြစ်စေတတ်သောအကျင့်ဤနော် ဒီနေရာမှာလည်းဒကာကြီးတွေကြားဖို့ကြမှာပါအရှင်မကတ္တဗနဲ့မေဖတ်တာတို့နော်သူတို့ကမေတ္တာဇန်ဒီကိုရောက်အောင်ပေါ်ပေါ်များအထောက်ကြပါတယ်တရားတွေကိုညှင်းမနှိမ့်ဆက်လို့တဲ့စိတ်ဓာတ်သူတို့မှာဘာမှမရှိဘူးသီလတွေကလည်းသိဖြူစင်တယ်မေတ္တာဘာဝနာတွေကိုပွားများတဲ့ကရုဏာဘာဝနာမုဒိတာဘာဝနာဥပက္ခဘာဝနာဆိုတဲ့ဒီပြမပြမစိုးတရားတွေကိုဇန်ဆိုင်သည့်အထိစနစ်တကျပွားနိုင်တဲ့အတွက်နှစ်ဦးလုံးကဘယ်ရောက်သွားလဲပြမပြင်းရောက်သွားတယ် ပြမပြမကတော့ယောက်ျားလည်းမရှိဘူးမိန်းမလည်းမရှိဘူးယောက်ျားအပေါ်မှာတွေ့တာတဲ့စိတ်ထားလည်းမရှိဘူးမိန်းမအပေါ်တွေ့တာတဲ့စိတ်ထားလည်းမရှိဘူးဒေါသလည်းမရှိဘူးဘုံအနည်းနဲ့ကိုပယ်ထားတယ်အဲ့တော့ဒီကာမရာဂနဲ့ဒေါသကိုပယ်ထားလိုက်တဲ့အတွက်စာဝနေရဲ့အတွက်ရုန်းကန်ဖို့လည်းအကြောင်းမရှိဘူးဒါပေမဲ့လို့ပြမပြမသူတို့ကအချင်းအမတန်ကြံကြောင်းစွာနေထိုင်ခဲ့တဲ့အတွက် ဒီလောဘနဲ့ဒေါသကအားတွေကသိကုန်နေတဲ့အတွက်အားလည်းမရှိတဲ့အတွက်လူပြေပြန်ရောက်လာတော့လေသူတို့မှဒီလိုစိတ်ထားတွေမရှိဘူးဒီကာမရာဂကာမဂုဏ်နဲ့ပတ်သက်တဲ့ခံစားလို့တဲ့စိတ်ထားမရှိဘူးဒေါသနဲ့ပတ်သက်တဲ့စိတ်ထားလည်းမရှိဘူးဒီနေ့မှဘာဖြစ်လဲလဲသူတို့ကလေတထေးတွေပါနော်ဂရေရှိစမကကျေဝချမ်းသာနေတဲ့အမျိုးနှစ်ခုပေါင်းထားတဲ့ပုံကိုယ်တွေမေဘတ်တာဘက်ကလည်းချမ်းသာပါတယ်ဒါပြင်နဲ့ တူကိုတူချစ်ခင်တဲ့မျက်လုံးနဲ့သူတို့လင်မယားနှစ်ယောက်တခါမှမကြည့်ဘူးကိုကိုတွေ့ဒီဘောင်းဖော်ရှင်တွဲဖို့ဆိုတာထားတော့နော်လင်မယားချင်းမိဘတွေရဲ့စီမံမှုကြောင့်အတူတူနေရပေမဲ့လို့တူဘောတူချစ်ကြည်ညိုးတဲ့စိတ်ထားဖြင့်မျက်လုံးဖြင့်တခါမှတယောက်နဲ့တယောက်မကြည့်ဘူးမဘတ်ထားလည်းမကြည့်ဘူးသူကလည်းမကြည့်ဘူးဒီနေ့မှပြဿနာကဘာဖြစ်လာလဲသူတို့လေတော့ကဘုန်းကြီးတို့အနုရဒမြို့12မြို့စာလောက်ရှိမယ်လို့ဒီလိုပြောတာပေါ့လေ အနုရဒမျိုးကရှေ့တုန်းကတော့မင်းနေပြီးပါပဲအဲ့ဒါလောက်ကြီးကျယ်တဲ့လေတော့လေတွေကိုပိုင်တဲ့ပုဂ္ဂိုလ်ပဲဒီနေ့သူတို့လေထွန်နေတဲ့နေရာမှာလေထွန်တဲ့ကျစ္ဆာခဲတွေကြားမှရှိတဲ့ပုဂ္ဂိုလ်တွေကိုငှက်ကလေးတွေကစားနေတာတော့တွေ့တော့ဒီခါလေးရှင်မကသဘာတောင်ကြီးကအကြီးကျယ်ကြတယ်ဒီလေကိုတို့ကအထုံခိုင်းတယ်အထုံခိုင်းလေလို့ထွန်လိုက်တဲ့အခါပုဂ္ဂိုလ်တွေပေါ်လာတယ်ဒီပုဂ္ဂိုလ်ကိုဒီငှက်ကလေးတွေကလှစားတယ်ဒါတို့ဘယောကမကင်းဘူးဒီသဘာလေးတွေကိုတို့ညှင်းစားညှစ်ပတ်နှိမ့်ဆက်ပြီးစိတ်ဝါရှာတယ်လို့ဖြစ်နေပြီ ကဲမေဘထာကိုတိုင်မြင်တယ်ကဲဘယ်နဲ့လုပ်မလဲငါတော့တွတ်ထွက်မယ်ရှင်တွတ်ထွက်ရင်ကျွန်မလည်းထွက်မယ်ရှင်တွတ်ထွက်ရင်ကျွန်မလည်းထွက်မယ်ဆိုတော့အတူတူလဲဆိုတော့အတူတူမဟုတ်ပါဘူးနောက်ဥသားတို့ဘုရားရှင်တို့ဘုရားထိုချင်းခါမှာပွင့်တယ်မပွင့်တယ်သူတို့မသိသေးဘူးဘုရားရှင်တို့အာရည်ညွှန်းပြီးတော့ဆိုပြီးတော့ဇနီးမောင်နှံနှစ်ဦးတို့စိတ်တူသဘောတူတော့ထွက်ကြတယ်ဘုန်းကြီးကတော့သိချင်ညို့တယ်တမျိုးဟုတ်တယ်မလားတော့ထွက်လိုက်ကြတော့ ဖန်ဤစွန့်တဲ့ဝတ္တန်ကန်းတွေလည်းဆင်းမြန်းသွားကြတယ်ဆင်းမြန်းသွားပြီးတဏှာရောက်တဲ့အခါကျတော့လမ်းကွက်နှစ်ခုဖြစ်နေပြီကဲငါညမတို့ဟာဖန်ဝါကြီးစွန့်တဲ့ဝတ္တန်ကန်းကိုဆင်းမြန်းတဲ့သူတော်ကောင်းအဆင့်တို့ရောက်နေပြီဖြစ်တယ်နှစ်ဦးချင်းတွဲပြီးအတူတူသွားနေဖို့ဆိုတာတော့မသိလျော်တော့ဘူးအဲ့ဒါကြောင့်တို့ဒီနေရာမှာလမ်းခွဲမယ်သင်တို့ကအသင်ကအမျိုးသမီးဖြစ်တဲ့အတွက်လဝဲလန်းကိုလိုက်ပြီးတော့ငါကတော့အမျိုးသားဖြစ်တဲ့အတွက်လက်ရလန်းဘက်ကိုလိုက်နှစ်ဦးသားတို့လမ်းခွဲလိုက်ကြတယ် ဘယ်နဲ့တော့ကောင်းလားမကောင်းလားလမ်းခွဲလိုက်တာမဟာပရိမြေကြီးတုံသွားတယ်ဘာဖြစ်လို့သူတို့ရဲ့သီလဂုံကျေးဇူးကြောင့်ပါနော်မဟာဗဒ္ဒကလည်းကျမဒီအမျိုးသမီးဖြစ်တဲ့အတွက်တယောက်တည်းတော့မသွားရဘူးဒီလိုဘယ်တော့မှမပြောပါဘူးတွေ့တာမှုကသူရှိမှမရှိတာသို့တော့ကံအလျော်စွာဘုရားရှင်ကလည်းထိုနေ့လောကကိုကြည့်ရှုလိုက်တော့ ငါရဲ့တတိယသဝကတပိသဝကဖြစ်မဲ့ရှင်သာရိပုတ္တရာကပထမနံပါတ်1ရှင်မမောကလန်ကနံပါတ်2အခုရှင်မကသဝကနံပါတ်3ပဲနံပါတ်3သဝကဖြစ်မဲ့ပုဂ္ဂိုလ်တော်ဒီနေ့ငါ့ကိုရည်ညွှန်းပြီးတောထွက်လာပြီဆိုဘုရားကသွားပြီးလမ်းခီးကနေကြိုးနေပါတယ်တပည့်အောက်ကနေထိုင်ပြီးတော့ရောင်ကြီးတော်၆တွယ်ကွန်မြုပ်ပြီးတော့ထိုင်ပြီးသတင်းသုံးနေတယ်ရှင်မကသဝကလည်းတွေ့လဲတွေ့လိုက်ကောတခါငါကိုယ်ပဲရမယ်ဘုရားဟာဒီဘုရားပဲဆိုပြီးတော့ညိုသေးသေးနဲ့အိမ်မှာ ရှ िख ိုးပါတယ်ဒီရှ िख ိုးခြင်းဒီပင်လင်ပဏိပါဒတရဏဂုံလို့ခေါ်ပါတယ်နော်အဲ့ဒီတရဏဂုံတည်သွားတယ်တရဏဂုံတည်ပြီးတော့သူကယဟန်ဖြစ်သွားတယ်ယဟန်ဖြစ်ပြီးတော့ယဟန်တရားတွေပေါ်မြတ်လိုက်တာမကြခင်မဲ့အရတ္တဖို့တည်သွားပါတယ်နော်ဒါခုနကသရဝါဒီအပေါ်မှာကျင့်နာတနာတဲ့စိတ်ထားကိုအခြေခံပြီးတော့ရရှိခဲ့တဲ့ကောင်းမှုကုသိုလ်ရဲ့အကျိုးတွေပဲသို့တော့ဒီမေတ္တာကရုဏာမုဒိတာဥပက္ခဆိုတဲ့ပြင်မိုးစိုးတရားလောက်ပဲသူတို့ကပွားနေတာလားဆိုတော့မဟုတ်ပါဘူးဟိုဘုရုမုဒ္ဒရာဘုရားရှင်လက်ထက်တက်က ဒီတဏှာသာဝကယာတုကို ရရှိရေးအတွက်အထူးသဖြင့်သူကဒုတင်ကိုဆောင်တဲ့နေရာမှာဣတိရေရပါတယ်နော်ဒီဣတိရေဘွယ်သူတွေကိုရရှိရေးအတွက်ရည်ရွယ်ပြီးတော့ပါရမီမျိုးစေ့တွေကိုအနှစ်တသိန်းပါရမီ ဖြည့်ခဲ့ပြီးတဲ့သူတော်ကောင်းဖြစ်တယ်ယုံနာကြောင့်သင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးရှုပွားသုံးသပ်လိုက်တာလဲ သင်္ကာရုပ္ပကဉာဏ်တို့စိုက်တည်တိုင်အောင်ပါရမီမျိုးစေ့တွေထူအောင်ထားပြီးတဲ့သူတော်ကောင်းလည်းဖြစ်ပါတယ်။နော်ဒီလိုဆိုရင်ဟိုမာရက်ကကျွတ်ပါလားဆိုတော့မရဘူး။ဘာဖြစ်လဲ။ तू ကမျောလင့်ထားတာကဒီဘောရမဘုရားရှင်သာသနာမှာကျွတ်မယ်ဆိုတဲ့ဗျာဒိကရထားပြီးသား။ဒီလိုနိယတဗျာဒိရထားပြီးရင် तू ပြောင်းလဲမှုဆိုတာမရှိတော့ဘူး။ဒီအတွက်ကြောင့်မရတာပဲ။မေမတ္တကလည်းအလားတူပဲနောက်ပိုင်းဘိက္ခုနီကျောင်းတက်ရောက်ပြီးတော့သာသနာပေါင်းဝင်ရောက်ရှင်ပြုပြီးဘိက္ခုနီကျောင်းတက်မှာတရားတွေဆက်ပြီးအထုတ်လိုက်တာ तू လည်းအရတ္တဖို့တည်သွားကြပါတယ်နော်။ ဒါကဘာဖြစ်လို့ဒီလိုအရဟတဖို့အထိရောက်ရောက်ရှိသွားကြတယ်ဆိုတာကအတိတ်ပါရမီလည်းပါတယ်ပစ္စုပန်မှာမိမိလိုရရှိထားတဲ့စည်းစိမ်တွေကိုစွန့်လွတ်နိုင်တာလည်းပါတယ်နောက်တစ်ခုကခွဲနိုင်တာလည်းပါတယ်တဲ့မဟုတ်ဘူးလားခွဲနိုင်မှဟုတ်တယ်မလားခွဲရေးမှခွဲရေးမှခွဲနိုင်မှရမှာမခွဲနိုင်ရင်မရဘူးဟုတ်တယ်မလားခေါင်းတော့ညှိနေတာပဲအဲ့ဒါနော်ကဲနောက်တစ်ခု နောက်တစ်ခုကဘာလဲဆိုတော့လူလင်လောက၌မိမဖြစ်စေယောက်ျားဖြစ်စေအချို့သောသူသည်အမျက်ဒေါသထွက်တိုက်ပြင်းစွာပင်ပန်းခြင်းများအနည်းငယ်မျှပြင်မနှစ်သက်ဖွယ်စကားကိုဆိုသည်ရှိသောလွန်စွာစွဲ့မြဲညှိကပ်အမျက်ထွက် ဖြစ်စီဆန့်ကျင်လျက်တီးဆန့်ကျင်လျက်တီးတယ်ဆိုတော့သိလားဘာလဲ ချလိုက်မြန်ဘာမှလဲဒီပုံစံနဲ့တရားနဲ့တရားဖြစ်နေတာဟုတ်တယ်မလားစန့်ကျင်လျက်ဒီအမျက်ထွက်ခြင်းကို၎င်းဖြည့်ဆည်းခြင်းကို၎င်းမယုံကြည်ခြင်းကို၎င်းထင်စွာပြု၏ဒေါသကိုလည်းထင်ရှားပြလျက်မှကျင့်တတ်တယ်ဟုတ်တယ်မလားဖြည့်ဆည်းခြင်းကို၎င်းဖြည့်ဆည်းခြင်းကိုလည်းထင်ရှားပြလျက်မှ နောက်ဆုံးလျှက်ချင်းမရိုက်မရိုက်ရဲရင်တော့မပါလို့လေအိမ်မှာရှိတဲ့ပကံတွေပောက်ခွဲပြီဟိုအိမ်မှာရှိတဲ့ခွေးကိုရိုက်အဲ့ဒါ ဆရာတော်တစ်ပါးပြောဘူးတဲ့အိမ်မှာရှိတဲ့ခွေးကနောက်တော့နားလည်နေတော့လင်မြချင်းညာဖြစ်ပြီးဆိုပြပြီသူကနားလည်နေတယ်ဒါကြောင့်ဒါရီဖြစ်စည်းခြင်းကို၎င်းမယုံကြည်ခြင်းကို၎င်းထင်စွာပြီးထိုဒေါသကြီးသူသည်ဤသို့ပြည့်ပြည့်စုံသောဤသို့မာယုံစွာဆောက်တည်သောထိုကံကြောင့် ကိုခန္ဓာပြည့်စည်၍တည်ပြီးဒီမှာနောက်နဲ့ချမ်းသာခြင်းဟာမကောင်းသောလရောက်ဖြိုဖျက်ကြရငရဲသူကရောက်ရ၏နည်းနည်းစဉ်းစားကြည့်နော်ဒါကဒေါသလေးဖြစ်အောင်ပဲလင်မယားချင်းညာဖြစ်တာပဲဒေါသပြတယ်အဲ့ဒါဟာငရဲရောက်နိုင်တယ်ဘာမှမပြောပါလို့သူများတတ်တယ်လေမဟုတ်သေးဘူးနော်သူများပြည့်စည်ခိုးတာလေမဟုတ်သေးဘူးလင်မယားချင်းညာဖြစ်ပြီးဒေါသပြတာလေဘယ်နဲ့တော့ဟမ်ငရဲရောက်နိုင်တယ်ဒီဥစ္စာဟာ ဒီလိုနေကိုကငရဲဆိုလည်းမသွားခြင်းဘူးဆိုဘာလုပ်ရမလဲဒါကိုရှောင်ရမယ်ဟုတ်တယ်မဟုတ်လားဒီဒေါသကိုမထိနိုင်လို့ရှိရင်အဲ့ဒေါသကကပ်ပါတော့တာတန်ត្រံတစ်လျှောက်ဒီကံထူထောင်တဲ့အချိန်ကမှလည်းဒေါသတစ်ချိန်နဲ့တစ်ချုပ်ကံကိုထူထောင်ကြတယ်ကံထူထောင်လိုက်တဲ့အခါကျတော့ဒီဒေါသကကပ်ပါသွားလိုက်တော့ဒီကံကအကျိုးပြတဲ့ဘဝမှာဒေါသကြီးတဲ့လူပဲထက်ထက်ဖြစ်နေတယ်ခက်ဖို့ကဒါကြောင့်ဟိုမှာတလောကအဲဒါကြောင့်ဟိုအဂိတိရှင်သိဆူတောင်းတဲ့အထက်မှာအဲ့ဒီအကြောင်းအရာလေးတစ်ခုပါတယ်ဟို ပဇာမင်းကြီးကလိုတဲ့ဆုတောင်းပါဆိုတော့သူတောင်းလိုက်တဲ့ဆုတွေသိကောင်းပါတာဒါပေမဲ့ဒီနေရာမှာပြောချင်တဲ့ဆုလေးတစ်ခုကတော့နန္ဒမိုးသောထအချိန်ခါကာလမှာသီလရှိတဲ့အလှူခံပုဂ္ဂိုလ်တွေဆက်ရောက်လာပါစေအဲ့ဒီသီလရှိတဲ့အလှူခံပုဂ္ဂိုလ်တွေကိုလည်းသူကဘာဖြစ်လဲနတ်၌ဖြစ်တဲ့နတ်ဩဇာတွေကိုလှူဒန်းနိုင်ပြစေဒီဆုသူကတောင်းတယ်နောက်တစ်ခုဘာတောင်းလဲဆိုတော့ဒိဗ္ဗဘက္ခပါတုဘွေယုံသီလဝန္တောစယသက နတ်နဲ့ဖြစ်တဲ့နဝဇာတွေလည်းထင်ရှားဖြစ်ပေါ်လာပါစေသီလရှိတဲ့အလှကံပုဂ္ဂိုလ်တွေလည်းထင်ရှားဆက်ရောက်လာကြပါစေဒီဆုတောင်းနဲ့နည်းနည်းလေးစဉ်းစားကြည့်တာနန္ဒမိုးတော့တာအချိန်ဆိုကြစို့နော်နေရောင်ကြီးတွေအရုံတွေကလည်းလင်းနေပြီနေရဲ့ဟိုဘက်ကအရုံရောင်အနီရောင်တွေကလည်းပန်းနေတဲ့အချိန်ခါလေးမှာဖယားမှုရှိတဲ့တန်ခါတသိန်းလောက်ကရောင်ကြီးတော်6သွယ်တွေကိုမြုပ်ပြီးတော့ကြွလာပြီဆိုရင်ဘလောက်ကြည်နူးပဲကောင်းမလဲနော်လှန့်ကြည့်လိုက်အဲ့ဒီအလှကံပုဂ္ဂိုလ်တွေကိုသူကဘာဖြစ်လဲ လက်၌ဖြစ်တဲ့နဩဇာတွေမွန်မြတ်တဲ့အစာအာဟာရတွေကိုသူကလှူဒန်းခြင်းတယ်နော်တရာတော်မေနခိယေထပေးလှူနေတဲ့အချိန်ခါမှလည်းဒီလှူပဲဝတ္ထုတွေကုန်ခန်းမသွားပါစေနဲ့ဘာဖြစ်လို့လဲဒီဒေါသသူကကြောက်တယ်အကဲလှူနေတော့မှအလှူအလှူကံပုဂ္ဂိုလ်တွေကတန်းစီပြီးကြွနေပြီလှူပဲဝတ္ထုကမလောက်မှကဖြစ်သွားတယ်စိတ်ထဲမှာမချမ်းသာဘူးအဲ့မချမ်းသာမှုလေးသူဖြစ်မှသိကြောက်တယ်ဒါကြောင့်လှူပဲဝတ္ထုတွေကုန်မသွားပါစေနဲ့ဆိုတာ အလှူခံပုဂ္ဂိုလ်တွေကိုလုံလုံလောက်လောက်လှူနိုင်အောင်သူကဒီဆုတောင်းလိုက်တာနော်ဓတ္တဝနန္ဒုတပိယဟံပေးလှူပြီးတဲ့အချိန်ခါမှာတခါတည်းငါလှူမိတော့မှားပြီးထင်တယ်ဟောနောက်တစ်ဖန်ပူပန်မှုကဖြစ်တတ်တယ်ဒီပူပန်မှုလေးလည်းသူမလိုချင်ဘူးကောင်းမှုကုသိုလ်မှာစင်စင်ကြင်ကြင်လေးသူကဖြစ်ချင်တာခုကပေးလှူပြီးတဲ့အခါမှာနောက်တစ်ဖန်ပူပန်ခဲ့ရင်အဲ့ဒီကံမှာဒီပူပန်မှုကခြံရထားတော့ဒီကံကအကျိုးပေးခဲ့ရင်နောက်ထပ်နောက်တစ်ဖန်ပူပန်တဲ့ပုဂ္ဂိုလ် ပြန်ပြီးဖြစ်ပြန်ဘေးလူတဲ့အချိန်ခါမှာနောက်တစ်ခုကဒံစိတ်တံပတာရင်းပေးလှူနေတဲ့အချိန်ခါမှာစိတ်ဓာတ်ကလေးကကြည်လင်ပြီးချမ်းသာနေပါစေစိတ်ဓာတ်တွေမကြည်မလင်မဖြစ်ချင်ဘူးဘာဖြစ်လို့လဲဒေါသဖြစ်ပြီးတော့အလှူအကံပုဂ္ဂိုလ်ကိုမကျင်တတ်တဲ့စိတ်ထားသို့မဟုတ်လှူပဝုထုကိုအာမရလို့မကျင်တတ်တဲ့စိတ်ထား သို့မဟုတ်ပအောင်ကျင်ပေါ့လေအဖိုးကြီးပေါ်မကျင်တတ်တာအဖွားကြီးပေါ်မကျင်တတ်တာစသဖြင့်ပေါ့လေမကျင်တတ်တဲ့စိတ်ထားကြီးဆံပြီးကံကိုထူထောင်ခဲ့ရင်ဒီဒေါသကရောက်လျက်ဘဝမှာဒီကံကအကျိုးပေးတဲ့ဘဝမှာဒေါသကြီးတဲ့လူဆက်တဲ့ဖြစ်တော့မယ်ဒီလူမဖြစ်ချင်ဘူးဒါကြောင့်သူကစိတ်ဓာတ်ကလေးဟာပေးလူတဲ့အချိန်ကမှကြည်လင်နေပါစေဆိုပြီးဒီစုကိုသူကတောင်းတယ်ဒါအကောင်းမှုကုသိုလ်ပြုတဲ့အခါမှာသူ့ရဲ့ဆန္ဒလေးပဲသို့တော်တရားမင်းကဒီစုလည်းမပေးနိုင်ပါဘူး ဒါပေမဲ့ပြောလိုတာကသူတော်ကောင်းတွေရဲ့စိတ်ထားကအဲ့ဒီစိတ်ထားရှိတဲ့အကြောင်းဒါပြောတာပါကောင်းမှုကုသိုလ်ပြုတဲ့အခါမှာဒီကံကဒီနေ့အကျိုးပေးတော့မယ်ဆိုရင်ဒေါသခြံရံပြီးပြုတဲ့ကံကဒေါသဒေါသကြီးတဲ့လူဖြစ်အောင်လောဘခြံရံပြီးပြုထားတဲ့ကံကလောဘကြီးတဲ့လူဖြစ်အောင်သူကအကျိုးပေးတော့မှာလောဘကြီးတာနဲ့လောဘမကြီးတာဘယ်တိုင်းကောင်းလဲဇောတိကတထင်းနဲ့သူ့အကိုကြီးပေါ့သူ့အကိုကဘာလောဘမှမရှိဘူးနိဗ္ဗာန်တခုပဲသူညီကလူချမ်းသာနတ်ချမ်းသာနိဗ္ဗာန်ချမ်းသာသုံးခုဆူတောင်းလိုက်တော့ လူချမ်းသာနဲ့တွေ့လဲမခွဲနိုင်ဘူးနတ်ချမ်းသာနဲ့တွေ့လဲမခွဲနိုင်ဘူးသူကဒီလိုဖြစ်တယ်ဒါလောဘသတ္တိပဲဒေါသခြံရပြီးလှူလိုက်ရင်လေအဲ့ဒီကံကအကျိုးပေးတဲ့ဘောမှာဒေါသကြီးတဲ့လူပဲဖြစ်နေဘယ်နေတော့ကောင်းလားဘယ်လိုတော့ကောင်းလားတတိထာတတိထာနော်ကံဒီကိုခုကဒါအမြဲတမ်းထူထောင်နေတာကုတရားနိုင်ရင်လည်းဘုန်းကြီးကငါဆောင်ဟောတယ်ဆိုဒေါသဖြစ် အဲ့ဒီလိုဆိုရင်တော့ဒါဒေါသဒီကံကအကျိုးပေးပြီဆိုရင်ဒေါသကြီးတယ်လို့ပြန်ဖြစ်မှာဟုတ်တယ်မလားအဲ့ဒါသတိထားကြပြီတော့နောက်တစ်ခုဒီနေရာမှာထိုဒေါသကြီးသူသည်ဤသို့ပြည့်စုံသောဤသို့မှားယွင်းစွာဆောက်တည်သောထိုကံကြောင့်ကိုယ်ခန္ဓာပျက်စီး၍တည်ပြီးဒီမှာနောက်၌ချမ်းသာခြင်းရာမကောင်းသောလရာဖြိုဖျက်ကြရာငရဲသို့ကရောက်ရ၏ကိုယ်ခန္ဓာပျက်စီး၍တည်ပြီးဒီမှာနောက်၌ချမ်းသာခြင်းရာမကောင်းသောလရာဖြိုဖျက်ကြရာငရဲသို့အကြိမကရောက်ဖဲ လူဖြစ်သောရောက်ခဲ့လျင်ထိုထိုဖြစ်လျက်အမျိုး၌အယုတ်ဆိုး၏ဘာကြောင့်လဲဒေါသကြီးတဲ့ပုဂ္ဂိုလ်ကိုသွားကြည့်ပါဒေါသဖြစ်နေတော့ဆိုလို့ရှိရင်တကူကလှတဲ့ပုဂ္ဂိုလ်ဖြစ်ပြီလို့ဆိုအဲ့ဒေါသဖြစ်နေတဲ့အချိန်ကမှအယုတ်ကဘယ်လိုဖြစ်သွားလဲဆုံးသွားတယ်အယုတ်ဆိုးတဲ့ကံကိုသူကထူထောင်နေတာနမူနာလေးတစ်ခုကတော့ဘုန်းကြီးတို့ဒီပိဿဗာပီပဲအလုံးကြားဖို့ကြမှာမပြောဖတ်လို့တဲ့အကြောင်းလေးပဲနော်စိတ်ကိုအမှတ်တမဲ့ထားလိုက်တာနားလည်းမလဲတာလည်းအကြောင်းတစ်ခုပါမယ် တစ်ချိန်မှသူကဆင်းရဲတဲ့တောမှာအမျိုးသမီးလေးတူတော့ဖြစ်ပါတယ်ဆင်းရဲနံပါတ်တော့သူတို့ကမြင်ညက်ရောင်းစားတယ်မြင်ညက်ဆိုတာသိကြလားတော့မပြောတတ်ဘူးဘုန်းကြီးတို့ငငယ်ရတော့မြင်ဘူးပါတယ်ရှစ်ခင်ကဘုန်းကြီးတို့ဂျပန်ခေတ်လောက်ဆိုကြပါစို့မိတဲ့ပုဂ္ဂိုလ်တွေကတော့နားလည်မဲ့ထင်ပါတယ်ဘုန်းကြီးတို့စက်တွေကမလဲနိုင်တော့ဘာလို့လဲကြိတ်ဆုံဆိုတာရှိတယ်ကြိတ်ဆုံလေးတွေနဲ့စပွားကိုခွဲရတယ် အဲဒီကျိတ်ဆုံမှာသူကမြင်ညက်နဲ့ကြံဝါးကိုရက်ပြီးတော့မြင်ညက်နဲ့ကြံနောက်အောက်ကကြောက်တုံးသဘောလောက်ရတယ်ကြောက်တုံးသဘောဆိုတာလည်းဒီမြင်ညက်နဲ့ပဲမအောင်လောက်ထားတာပါပဲသို့တော့အိန္ဒိယယဉ်ကျေးမှုကတော့ဒီအိမ်လေးတွေဆောက်တဲ့အခါမှာသူတို့ကဒီမြင်ညက်ကထင်ရနေကြတယ်ဝါထင်ရတို့ဘာတို့ကန်လိုက်လို့ချင်းဒီဝါထင်ရကို မြင်ညက်လိမ့်ရတယ်လေဝင်ထွက်တွေတတ်တာတချို့အတွေးပြင်လိမ့်ချန်လိုက်တယ် အတွင်းပြင်လိမ့်ချရတယ်နောက်တစ်ခုမြေကြီးအိမ်တွေဖြစ်တော့မြေကြီးကိုဒီမြေညက်နဲ့လိမ့်ချတယ်မြေညက်နဲ့လိမ့်ချပြီးတော့မှမြေညက်ပေါ်မှာနွားကြီးလိမ့်ချလိုက်နှွေးနေတယ်မအေးတော့အဲ့ဒီစနစ်ကိုအသုံးပြုတာသုံးပြုတော့ဒီပြည့်စင်ကမုဒ္ဒဘုရားရှင်ကဟိမုန်တမှာသတင်းသုံးတော့သူသတင်းသုံးတဲ့ကြောင်းလေးကကုတိလို့ခေါ်ပါတယ်နော်ကျောင်းကုတိလေးကဒီလိုဝါကုတိဖြစ်ကောင်းဖြစ်ပါလိမ့်မယ်တော်ရမှာဖြစ်တယ်လို့ပဲဒါဆောက်လုပ်ပြီးတော့သတင်းသုံးရတာ အဲ့တော့ဒီကုဋီလေးကိုသူကမြင်းညက်လိမ့်ချဖို့လိုနေတယ်ဟိမုန်တကအမတန်အေးပါတယ်အေးတဲ့ခါကျတော့လေအဝင်လေလေးတွေကဒီကြားထဲကမွေအောင်မြင်းညက်လိမ့်ချဖို့လိုတော့မြင်းညက်ကလည်းမရှိဖြစ်နေတယ်မရှိဖြစ်နေတဲ့ဇံပင်ညဝင်စားပြီးအဲ့လူတွေနေတဲ့ဒေသကိုသွားပြီးအလှခံတာပဲအလှခံတဲ့လူပိနဲ့ပိုက်ပြီးဆုံးခံရတယ်လို့သွားပြီးအလှခံရတယ်ငါမြင်ညက်လိုချင်လို့ကွာဆိုတာမျိုးမပြောကောင်းဘူးဒါကဒိရှိမသွားပြီးရရတယ်ရလိုက်တဲ့ကံမှာသူတို့ကဘာလို့ရှိပါတယ်လို့မရင်တော့ ဖြေကောင်းတယ်။ဘာလို့ရှိပါတယ်လို့မပြောဘူး။ဘာမှလည်းမပြောဘူး။သုံးဖို့ကြော်ဆုံးလို့ပြောလိုက်လည်းသွားရတာပဲ။ဒါကဘာမှပြောခွင့်မရှိဘူး။ဒါကခွန်ကြီးတို့အရိယယာစနခေါ်ပါတယ်။မွန်မြတ်တဲ့သီလကျင့်စဉ်ကိုစောင့်တည်ကျင့်သုံးနေတဲ့သူတော်ကောင်းတွေကဒီတိုင်းပဲသူကတောင်းရတယ်။အဲဒီတော့ပြည့်စင်ကဘုရားဖျားရှင်ကလည်းသူ့အိမ်လာပြီးတော့မြင်းရဲ့အလိုရှိလို့အခါမဲ့မှာပေါ့နော်အခါမဲ့ဆိုတာကတော့မွန်လဲပိုင်းပေါ့နည်းနည်းပိုင်းဆိုရင်တော့ဆုံးလို့ရှိလို့လို့ဒါအဓိပ္ပာယ်နားလည်တယ် မုံလည်းပန်းဖြစ်နေရင်တော့တခုခုအလိုရှိတယ်ဒါကတော့သဘောပေါက်ကြတယ်အဲ့တော့လာပြီးဆုံးခံရလိုက်တော့ဒီမျိုးသမီးကဘာပြောလဲဒီဟန်းကလည်းဒီမြင်းညက်ကလေးတောင်လာပြီးတော့အလှခံနေရသေးတယ်ဆိုပြီးဒေါသကြီးနဲ့အဲ့ဒါမြင်းညက်တုံးသွားလှူလိုက်တယ်ဒေါသဒေါသချမ်းရတာနော်ဒေါသချမ်းရပြီးလှူလိုက်တဲ့အချိန်ခါကျတော့ဘာဖြစ်လဲအလုံးကြဘူးကြမယ်ဒီကံကအကျိုးပေးတဲ့အခါမှာ ပင်စဖာပြီးငါးငါးမျိုးသော အင်္ဂါတွေကအမတန်ယုံညံ့တယ်အမျိုးသမီးတူဖြစ်တယ်ကိုယ်အင်္ဂါတွေကယုံညံ့တယ်ဆိုတာကမျက်လုံးကြည့်လိုက်တော့လေလူမျက်လုံးလို့သာပြောရတယ်သူကကြည့်လို့ပုံသဏ္ဍာန်အမတန်ဆိုးတယ်အသားကလည်းဆိုးတယ်အယောင်ကလည်းဆိုးတယ်ရုပ်ကလည်းဆိုးတယ်ဒါပြည့်နဲ့သူမြင်ညက်လှတဲ့ကံလေးကသူကအသားအရည်နူးညံ့ပြောင်ပြောင်းဖို့အကြောင်းလေးတစ်ခုဒီလောက်ပဲရှိတယ်အဲအသားအရည်အတွေ့အထိကတော့နူးညံ့ပြောင်ပြောင်းပါတယ်ဒါပြည့်နဲ့ ခန္ဓာကိုယ်ကြည့်လိုက်ရင်တော့အကုန်လုံးအယုတ်ဆိုးတယ်လူရင်းအယုတ်ဆိုးတယ်လို့မဟုတ်စိတ်ကလည်းအယုတ်ဆိုးတယ်ကိုချင်းတရားနေနေမှမကောင်းအဲ့လိုဖြစ်နေဒါကြောင့်ကံကိုထုံတဲ့အချိန်ခါမှာမိမိတို့ကသတိထားဖို့လိုတယ်ဒီဒေါသကြောင့်မိမိတို့ကအယုတ်ဆိုးတယ်အယုတ်ဆိုးနေမဟုတ်ဘူးစိတ်တပ်ပါပျက်စီးသွားတယ်ဘာဖြစ်လို့လဲသူတို့ဘက်ကမကျင်တတ်တဲ့စိတ်နဲ့ကံတွေကထူထောင်ခဲ့တယ်စိတ်ကငြိမ်သက်မှုအေးချမ်းမှုမရှိဘူးအေးချမ်းမှုမရှိတဲ့အတွက်အဲ့မှာသူ့စိတ်ထားကသူ့ကိုလှည့်ပြလိုက်တဲ့အတွက်ဖောက်ပြန်တဲ့စိတ်တွေလည်းအများကြီးဝင်လာတယ် ဒီလိုဒီတယောက်နဲ့လည်းမကျေနပ်ဘူးဟိုတယောက်ဟိုတယောက်နဲ့မကျေနပ်ဘူးဟိုတယောက်စသဖြင့်ဒီလိုတွေဖြစ်ကုန်တယ်ဒီကံတွေကသူ့ကလိုက်အကျိုးပေးနေတာပဲဒါကြောင့်အယုတ်ဆိုးတာဟာဘယ်သူကပြုလုပ်တယ်လဲလို့မေးရင်တော့ဒီကံကပြုလုပ်တာဘယ်လိုပြုလုပ်တယ်လဲအယုတ်ဆိုးနေတဲ့ကံကိုထူထောင်တတ်တဲ့ပုဂ္ဂိုလ်ကိုအယုတ်ဆိုးတဲ့မိဘတွေထံရောက်အောင်ဒီကံကပို့ပေးလိုက်တာမိဘတွေရဲ့ပြိတ္တန်မျိုးစေ့ကဒီလူကိုအယုတ်ဆိုးအောင်ပုံဖော်ပေးလိုက်တယ် အယုတ်လှတဲ့ကံကိုထူထောင်ခဲ့တဲ့ပုဂ္ဂိုလ်ကအယုတ်လှမဲ့မိဘတွေထံရောက်အောင်ပို့ပေးလိုက်တယ်။အဲဒီမိဘတွေရဲ့ပရိသတ်တွေမျိုးစေ့ကဒီလှအောင်ပုံတံဖော်ပေးလိုက်တာပဲ။ရှင်နှကြောင်းဖြစ်တဲ့ကံကိုထူထောင်ခဲ့အချင်းနှကြောင်းရှိတဲ့မိဘထံရောက်အောင်ဒီကံကပို့ပေးတယ်။မိဘတွေရဲ့ပရိသတ်တွေမျိုးစေ့ကအချင်းနှကြောင်းဖြစ်အောင်ဖန်တီးပေးလိုက်တယ်။အချင်းလေးကြောင်းဖြစ်တဲ့ကံကိုထူထောင်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်ဒီကံကအချင်းလေးကြောင်းရှိတဲ့မိဘတွေထံကိုပို့ပေးလိုက်တယ် ပွတ်ပေပင်မိမာရီရဲ့ပရိသဏီမျိုးစစ်ကအခြေလေးကြောင့်ဖြစ်အောင်ပြုလုပ်ပေးလိုက်တာပဲဒါဒီကံကအခြေခံအကြောင်းရင်းဖြစ်တယ်ဒါကြောင့်ဒီကံကိုခုအနေထူထောင်ကြတာဘုန်းကြီးကံတွေကိုကောင်းအောင်ထူထောင်ဖို့တိုက်တွန်းတာတော့မဟုတ်ဘူးနော်နားလည်ဖို့ဒါဘုန်းကြီးပြောနေတာဘဝဟုသည်များဒီအနည်းငယ်ပဲဖြစ်ခြင်းဖြစ်ပါစေဘယ်ဘဝကမှငါဖျားမချီးမွမ်းဘူးမစင်ဟုသည်များဒီအနည်းငယ်ပဲဖြစ်ခြင်းဖြစ်ပါစေရွှေချဆက်ဆုပ်ပဲသဘောတည်းဧကန်ရှိတယ်လို့ ဘဝဟုသမ ्या ဒီငင်းငယ်ပဲဖြစ်ခြင်းဖြစ်ပါစေဘယ်ဘဝကမှငါမချင်းမွားမှာဘူးဆိုပြီးဘုရားကအတိအကျတာဟောထားတာနော်ဘဝကိုဖြစ်အောင်ဘုန်းကြီးကကုလို့ဟောနေတာတော့မဟုတ်ဘူးဆိုလိုတဲ့အဓိပ္ပာယ်ကဒီလိုဒေါသတွေကြီးနဲ့ကံတွေကကိုကဘဝကိုတော့မလိုချင်ဘူးမှန်တယ်ဒါပေမဲ့ဒေါသတွေကပဲထွက်နေတယ်ဆိုရင်တော့ဒီဘဝမှာလွတ်ပါမလားမလွတ်ဘူးဒီကံတွေကအကျိုးပေးတော့မယ်အကျိုးပေးခဲ့ရင်ဒီဘယ်လိုပေးမလဲဒီပစ္စဗံပြီလို့အကျိုးပေးတော့ကောင်းလားဒီလိုဆိုရင်လင်းမြန်းခြင်းရဖြစ်တာကောင်းလား စဉ်းစားနော်ဒီမလားအဲ့ဒါကိုကဘာတွေလုပ်နေတယ်ဆိုတာကိုဒီရံဖြစ်တယ်ဆိုတာဘာလို့ထားကံနေထူထောင်နေတာပဲဒါလေဟုတ်တယ်မလားကောင်းတဲ့စကားပြောတာတရားဟောတာလည်းဘာလို့ထားလဲဒါကံထူထောင်နေတာပဲဒါပေမဲ့မိမိတို့ကဘဝကိုမလိုချင်ဘူးဆိုရင်တော့ဒီကံကဘဝကိုအကျိုးမပေးပါဘူးနိဗ္ဗာန်ပဲအကျိုးပေးမှာပဲဘဝကိုလိုချင်တယ်ဆိုလို့ရှိရင်တော့အကျိုးပေးတော့မယ်ဒီမကြီးတွေလည်းကြားချင်းကြားဖို့မယ်ထင်တယ်တိပိဋက ဒရဓမ္မဘာဒနာကာရိကဖြစ်တော်မူတဲ့မင်းကွန်းတော်ဘုရားကြီးကသူ့ရဲ့25နှစ်မြောက်ငွေရုသဘင်မှာသူကတရားတစ်ပုဒ်ခေါ်တော်တယ်မဟာစီရိတ်တာထဲမှာဘာဟောလဲအရင်များများနဲ့အမြတ်ကလေးနည်းနည်းပဲယူမယ်တဲ့ဘာပြောလဲသူပြုတ်နေတဲ့ကောင်းမှုကုသိုလ်တွေကအများကြီးအရင်ဟိတွေကတော့အများကြီးပဲအဲ့ကောင်းမှုကုသိုလ်ကြောင့်သူဘာမှဆုမတောင်းဘူးဓမ္မဂရိကနတ်သားဖြစ်ဖို့ပဲဆုတောင်းနေတယ်ကြည့်ပေါ့ဒါသူသူတည့်ရဆန္ဒပဲဓမ္မဂရိကနတ်သားဖြစ်ခဲ့ရင်လူမိတ်တွေလွယ်မလား တစ်ဖက်900နဲ့သွားတွေးမှာဟုတ်တယ်မလားတိတ်တော့မလွယ်ဘူးအဲ့ဒါကြောင့်ကြည်လဲဆူတောင်းပေါ့ဟုတ်တယ်မလားဆိုလိုတာကသူပြုစုနေတဲ့ကံဒီဟာသူဘာအတွက်ဆိုတာကိုသူကရည်ညွှန်းထားတယ်အဲ့ဒီလိုရည်ညွှန်းချက်ရှိတဲ့ကံတွေကရည်ညွှန်းတဲ့အတိုင်းအကျိုးသွားပေးတတ်ပါတယ်ရင့်ကျက်ခဲ့ရင်မရင့်ကျက်ဘူးဆိုရင်တော့အကျိုးမပေးသေးဘူးပေါ့ရင့်ကျက်မယ်ဆိုရင်အကျိုးပေးပါတယ်နော်ကဲနောက်တစ်ခုကကဲ ငရဲလေရောက်နိုင်တယ်ဖျုတ်ဖျက်ကြရငရဲတို့အကြိမရောက်ဖဲလူဖြစ်တို့ရောက်ခဲ့လင်ထိုထိုဖြစ်လျက်အမျိုး၌အယုတ်ဆိုးဤလူလင်အမျက်ဒေါသထွက်ခြင်းပြင်းစွာပင်ပန်းမှုများခြင်းအနည်းငယ်များလိမနစ်သက်ဖွယ်စကားကိုဆိုသည်ရှိသောလွန်စွာဆွေးမြေ့ညှိကပ်ခြင်းအမျက်ထွက်ခြင်းဖြစ်စည်းခြင်းရှေ့ရှုတင်ခြင်းအမျက်ထွက်ခြင်းကို၎င်းဖြစ်စည်းခြင်းကို၎င်းမယုံကြည်ခြင်းကို၎င်းထင်စွာပြုခြင်းသည်အယုတ်ဆိုးခြင်းကိုဖြစ်စေတတ်သောအကျင့်တည်းနော်တချို့အခက်မကျင်နိုင်ဘူးနော်တည့်ရနေလဲ မကြည်နိုင်ဘူးနှစ်ရက်နဲ့လည်းမကြည်နိုင်ဘူးတခါတလားနှစ်လားနဲ့လည်းမကြည်နိုင်ဘူးသူအဲ့ဒီလိုဖြစ်နေတာအဲ့ဒီတလားနှစ်လားနဲ့ဆိုတာနဲ့ဘယ်လိုဘုန်းကြီးချက်တော့ပြောရအောင်ဘုန်းကြီးအစဉ်မန္တေစဉ်ခံကဟိုကပ္ပိယလုပ်တဲ့အကောင်တကောင်ကလိုအပ်သူ့အတွေ့အကြုံလေးတစ်ခုပြောပြတယ်သူ့ခင်ရလည်းအရက်တော့တယ်သူလည်းအရက်တော့တယ်ဒါပေမဲ့သူတို့ရှိမှတော့တဲ့အရက်ကတော့ဓဏီရေပါဓဏီရေကိုအချင်းဖောက်ပြီးတော့ခါပြီးသွားရင်အဲ့ဒါတော့ရင်မူးတော့ပေါ့လေ အဲ့ဒီဥစ္စာကိုတောက်ကြတယ်တောတဲ့ကကျတော့အဲ့ဒီအချိန်ခါမှာသူတို့ကရွာမှာကာကွယ်ရေးတွေရှိတယ်မွန်တဘုံတွေကလည်းနိကတ်နေတော့ရွာမှာကတော်တော်လေးဒီတဘုံတွေကိုကာကွယ်ဖို့ဆိုပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေရှိနေတယ်အဲ့ဒီကာကွယ်ရေးတပ်ဖွဲ့သူကလုံနေတဲ့ခါကျတော့တနေ့သူ့အဖေကအနှင်းစဉ်အဲ့ဒီတဏီတော့တော်တော်ပြီးတော့ဒီတဏီရေလောက်တာလောက်တော့တနေ့ပြန်လာတော့ရွာထိပ်ရောက်ပြီးမမောက်တမောင်လေး မမောင်းတော်လေးရောက်နေတော့သူက6ထောက်ထောက်ဆိုတနက်ကိုမောင်းထိုးတဲ့ပုံစံနဲ့လှုပ်ပြီးတော့အတန်ပြောင်းပြီးတော့အဘိုးကြီးတွေသူကခြောက်လိုက်တယ်ရလိုက်အဘိုးကြီးတွေကမတ်တရလက်မြောက်ဆိုမြောက်မြောက်လိုက်မြောက်မိတဲ့အခါတခါခြေတစ်ကြောင်းမြောက်လိုက်ခြေတစ်ကြောင်းမြောက်ပြန်တယ်မြောက်ပြီးတော့ခြေနှစ်ချောင်းလုံးမြောက် အဲ့ဒီလိုအဖေကိုလွတ်လိုက်တော့ဟိုအဖေကလည်းမူးနေတယ်ဒေါသဖြစ်တော့ကဲနင်းကောင်တလောက်တောင်ရှိလာတဲ့ကောင်ဆိုခါထိုးထားတဲ့ဓာတ်နဲ့လှမ်းပြလိုက်တာကံကောင်းလို့သူ့မထီတာတဲ့အဲ့ဒါသူပြေးအောင်နောက်မှဒီဖုန်းကြီးဒီလိုလှုပ်တဲ့ကောင်ဘယ်လိုလဲဆိုတာသိတော့သူသားဖြစ်နေသူသားဖြစ်နေဆိုတာသိတဲ့ခါကျတော့အဲ့ဒါအိမ်ကတ်လို့မရဘူးတလကြောကြောအိမ်ကလို့မရဘူးဒီထောလာထောလာဟုတ်တယ်မလားညိကနေတာငါ့ကိုဒီလိုတလကြောကြောအိမ်ကလို့ဒါလည်းတယောက်တည်းရှိတော့ဒီတယောက်တည်းသူအမတန်ချစ်ပါတယ်ဒါပေမဲ့အိမ်ကိုတလလောက်ကလို့မရဘူး နောက်တလကျော်မှနည်းနည်းအိမ်ကလို့တော့ရတယ်ဒါပေမဲ့ဒီအပြစ်ကိုတောင်းပန်တဲ့အဖိုးကြီးတခါမှခွင့်မပေးသေးတဲ့အထိဒီအပြစ်ကိုမကျင့်တတ်ဘူးဟောစွဲနေတာစွဲနေတာနော်